ဒီနေ့သာသနာတော်နှစ်2564ခုကောဇာတက1382ခုတရင်ကျော်လာပြီကျော်14ရက်တရင်ကျော်လာွယ်နေ့2020ခုနှစ်17လပိုင်း14ရက်နန္ဒခင်ခါကာလဥပုပ်တရေများစောက်တည်ပြီးတော့တရားဒေသနာများနာယူကြည်ညိုကြမဲ့အခြေအနေ စကိုင်းမြို့ရွှေမဝန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်မှာပေါ့နော်တော့ဒီကနေ့ဓမ္မဒါနအလှူဖြစ်ဖြစ်လှူဒန်းကြတဲ့ဓမ္မဒါနအလှူရှင်တွေကကျေးဇူးရှင်ဖခင်ကြီးဒေါက်တာဝင်းသိန်းဤမွေးနေ့အလှူအဖြစ်ဖြင့်ဇနီးဖြစ်သူဒကမာကြီးဒေါ်တင်တင်ညော့သာသမီများဖြစ်ကြတဲ့ကိုထွန်ဝင်းမတ်စင်မင်းခိုင် မဖြိုးဤခိုင်မိသားစု တောင်ဥက္ကလာပမြို့နယ်ရန်ကုန်မြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာအဖြစ်ဖြင့်လည်းပဲတရားဒေသနာများကိုဟောကြမယ်နာကြမယ်ပေါ့နော်အဲ့တော့ဒီကနေ့ဥပုံနေ့မှာတရားတော်မြတ်ကိုနာယူကြည်ညိုနေကြတဲ့အလုံးသောသူတော်ကောင်းတို့အတွက်ဘလို့တရားဒေသနာမျိုးကိုဦးဇင်းတို့ပြောကျင်တော့ဆိုတော့ မြတ်စွာဘုရားကတရားဒေသနာတော်တွေကိုဘလို့ရည်ရွယ်ချက်နဲ့ဟောခဲ့တာလဲဆိုတာလေးကိုစဉ်းစားရင်းနဲ့တို့လည်းပဲတရားနာတဲ့အခါမှာဘလို့ရည်ရွယ်ချက်ဖြင့်နာယူကြမလဲဆိုတာလေးနော်အဲ့ဒါလိုဘလို့ရည်ရွယ်ချက်ဖြင့်တရားနာယူကြမလဲဆိုတာကိုစဉ်းစားရင်းနဲ့ဘဝမှာဘလို့ရည်ရွယ်ချက်တွေနဲ့တို့နေထိုင်သွားတဲ့တယ်လဲဆိုတာလေးကိုပါ လေးလေးနက်နက်စဉ်းစားဖြစ်အောင်ပေါ့နော်ဒါလေးကအလွန်မှနားလေစရာကောင်းပါတယ်အလွန်မှလည်းပဲအခြေခံကြတဲ့အကြောင်းအရာလေးတွေလို့ဆိုရမယ်ရသော်ဘုရားကဘလို့ရည်ရွယ်ချက်နဲ့တတ္တဝါတွေရဲ့အပေါ်မှာတရားဒေသနာတွေကိုဟောကြားတော်မူခဲ့တာတော့ ဘာဖြစ်စေခြင်းလို့မြတ်စွာဘုရားတရားတွေဟောခဲ့တာတော့အဲ့ဒါကိုဘုံဘုံတို့သိမယ်ဆိုလို့ရှိရင်တို့တရားတွေနာနေတာဘလို့ရွယ်ချက်နဲ့နာနေတာတော့တို့တရားတွေကိုတတ်နိုင်တယ်များကျင့်သုံးနေတာဘလို့ရွယ်ချက်နဲ့ကျင့်သုံးနေတာတော့တစ်ဆက်တည်းဆက်ပြီးတော့စဉ်းစားရမှာတို့ဘဝမှာဘလို့ရွယ်ချက်နဲ့အလုတ်လုတ်ကြရမှာတော့ဘလို့ရွယ်ချက်နဲ့တို့ဘဝမှာရှင်သန်နေကြရမှာတော့ဒီထိစဉ်းစားရမှာနော် အဲ့ဒါကိုဘုန်းဘုန်းတို့ဘာကိုအခြေခံပြီးတော့စဉ်းစားရမှာလဲဆိုတော့မြတ်စွာဘုရားကဘလို့ရည်ရွယ်ချက်နဲ့တရားတွေကိုဟောခဲ့တာတုံးဆိုတာလေးကိုသိအောင်လှုပ်ရင်းနဲ့စဉ်းစားကြရနော်မြတ်စွာဘုရားကတတ္တဝါတွေကိုတရားသိဖို့အတွက်တရားဟောတယ်အဲ့ဒါလိုတရားဟောနိုင်ဖို့အတွက်လည်းပဲသူကိုယ်တိုင်သိအောင်လုပ်ခဲ့ရတယ်အဲ့ဒါလိုအသိရဖို့အတွက်လည်းပဲလေးတင်ခြင်းနဲ့ကဘာတသိမ်းပါရမီတွေဖြည့်ခဲ့ရတယ်ဒါတွေအလုံးနားလည်ကြပြီလားနော် အဲ့ဒါလိုအရင်အနည်းတွေအများကြီးစိုက်ထုတ်ပြီးတော့များစွာကြိုးပမ်းအားထုတ်ပြီးတော့မြတ်စွာဘုရားတရားဒေသနာတွေကိုဟောခဲ့ရတယ်တိမှလည်းဟောလို့ရတာကိုတိတယ်ဆိုတာလည်းတိအောင်လုပ်ခဲ့လို့တိတာကို ဟုတ်လားအဲ့ဒီထိမြင်ရမယ်နော်အဲ့တော့မြတ်စွာဘုရားကဘလို့ရွေချက်နဲ့တရားဒေသနာတွေကိုဟောခဲ့တာတော့ဒါလေးကိုဦးဇင်းတို့ဟိုတစ္ဆကတုတ်တံမှာဖွင့်တဲ့ထကရာအဲ့ဒီမှာမင်းကွန်းစတော်ဘုရားကြီးရေးပြထားတာလေးရှိတယ် အလွန်လည်းပဲကောင်းပါတယ်မြတ်စွာဘုရားတရားဟောရခြင်းရဲ့ရည်ရွယ်ချက်၅မျိုးရှိတယ်တဲ့နော်တရားဟောရခြင်းရဲ့ရည်ရွယ်ချက်ဘယ်နှမျိုးတော့၅မျိုးရှိတယ်တဲ့နံပါတ်၁ကဘာပြောတော့ဆိုတော့ဗုဒ္ဓသောဘဂဝါဘောဓာယဓမ္မံတေတိတိသောဘဂဝါထိုဘုရားရှင် ကိုတော်မြတ်ကြီးသည်ဗုဒ္ဓအမှန်တရားကိုကိုတော်တိုင်သိသည်ဖြစ်၍ ဘောဓာယတတ္တဝါတွေကိုလည်းပဲသိပါစေခြင်းအလို့ငါဓမ္မံသူတော်ကောင်းတရားကိုဒေတိတိဟောတယ်တဲ့ဟောဒါနံပါတ်1ဘလို့ရည်ရွယ်ချက်နဲ့မြတ်စွာဘုရားတရားဟောလဲလို့မေးရင်သိစေလိုတဲ့ရည်ရွယ်ချက်နဲ့တရားဟောနော် သူများကိုသိသိချင်းလို့ဟောတယ်ဆိုတော့သူကိုယ်တိုင်မသိဘဲနဲ့ဟောလို့ရမလားမရအောင်နော်ဒါကြောင့်ဒါလေးကိုသေချာမှတ်ရမြတ်စွာဘုရားကိုယ်တော်တိုင်သိပြီးတော့ တတ္တဝါတွေကိုလည်းပဲသူ့လိုသိစေဖို့အတွက်သူတော်ကောင်းတရားကိုဟောခဲ့တာအဲ့တော့ဒီနေရာမှာသိတယ်ဆိုတာဘာကိုပြောတာတော့မဟုတ်တာတွေကိုအဟုတ်လုပ်ပြီးတော့မမှန်တာတွေကိုအမှန်လုပ်ပြီးတော့သိနေတာမျိုးကိုအသိလို့မဆိုနိုင်ဘူးလေအဲ့တော့သိတယ်ဆိုတာကဘာတုံးဆိုတော့အမှန်ကိုသိတာကိုပြောတာအဲ့တော့ဒီနေရာမှာအသိကတော့အဆင့်အမျိုးမျိုးရှိတာပေါ့အပေါ်ယံတွေကိုသိနေတာတွေရှိတယ်လူရင်းလေးကြအောင် ပြောရရင်တော့ ဘာတွေကိုသိဖို့မြတ်စွာဘုရားတရားဟောတာတုံးလို့မေးရင်ဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိပြီးတော့လွတ်မြောက်ဖို့အတွက်တရားဟောတာဟုတ်လားအဲ့တော့ဘဝခန္ဓာကဘယ်လိုသဘောရှိတုံးဆိုတော့အိဋ္ဌဒုက္ခအနတ္တမတည်မြဲတဲ့သဘောမကောင်းမွန်တဲ့သဘောနော်အနှစ်သာရကင်းမဲ့တဲ့သဘောရှိတယ်ဟုတ်လားအဲ့ဒီအိဋ္ဌဒုက္ခအနတ္တဆိုတဲ့အမှန်တရားကိုသိအောင်မြတ်စွာဘုရားတရားကိုဟောခဲ့တာ နောက်တစ်ဆင့်တက်ပြီးတော့ပြောရရင်တစ္ဆာလေးပါအမှန်တရားကို သိအောင်မြတ်စွာဘုရားတရားဟောခဲ့တာဘဝဟာဆင်းရဲတယ်ဆိုတဲ့အမှန်တရားကြီးကိုတကယ်ပိုင်ပိုင်နိုင်နိုင်သိအောင်လူချင်းမမောမှုလောဘတိဒုက္ခရဲ့အကြောင်းတရားဖြစ်တယ်ဆိုတာကိုတကယ်ပိုင်ပိုင်နိုင်နိုင်သိပြီးတော့ပယ်ရှားနိုင်အောင်နော်လောဘငြိမ်းရာဖြစ်တဲ့နော်နိဗ္ဗာန်တည်တာလေတကယ်ချမ်းသာအစစ်ဒုက္ခငြိမ်းရာဖြစ်တယ်ဆိုတာကိုတကယ်ပိုင်ပိုင်နိုင်နိုင်သိပြီးတော့မျက်မှောက်ပြုနိုင်အောင် မဂ်ခင်၈ပါးအကျင့်မြတ်တရားတည်တာနဲ့ဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့လမ်းကြောင်းအမှန်ဖြစ်တယ်ဆိုတာကိုတကယ်ပိုင်းပိုင်းတိုင်းတိုင်းသိပြီးတော့ပွားများပြီးသားဖြစ်အောင်သစ္စာ၄ပါးနော်အဲ့ဒီအနိစ္စဒုက္ခအနတ္တသစ္စာ၄ပါးအမှန်တရားတွေကိုမြတ်စွာဘုရားဟာကိုယ်တော်တိုင်သိပြီးတော့တတ္တဝါတွေကိုသိအောင်ဟောခဲ့တာအဲ့တော့တရားကိုဘယ်လိုရည်ရွယ်ချက်နဲ့နာရမှာတော့သူတော်ကောင်းတရားတွေကိုဘယ်လိုရည်ရွယ်ချက်နဲ့ကျင့်သုံးရမှာတော့ ဘဝမှာဘလို့ရည်ရွယ်ချက်နဲ့နေထိုင်ကြရမှာတုံးလို့မေးရင်ဒီအချက်ကလေးကိုအခြေခံပြီးတော့ပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချနိုင်ရမယ်ဘလို့ရည်ရွယ်ချက်နဲ့တရားနာမှာတုံးတိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားနာရနော်ဘလို့ရည်ရွယ်ချက်နဲ့တရားအထောက်အမှာတုံးလို့မေးရင်လည်းတိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားအထောက်ရမှာ တမိုးရှိတဲ့လူဘဝကိုဘလို့ရွယ်ချက်တွေနဲ့နေထိုင်သွားမလို့ဘာတွေလုပ်ရင်းနဲ့ဟုတ်လားဘာတွေပြောရင်းနဲ့ဘလို့တွေတွေးရင်းနဲ့နေသွားမလို့လို့မေးရင်လည်းပဲတိဖို့အတွက်ပဲတို့လုပ်ရင်းနဲ့တိဖို့အတွက်ပဲပြောရင်းနဲ့တိဖို့အတွက်ပဲတွေးရင်းနဲ့တို့နေသွားမယ်ဆိုရင်ပို့ပြီးတော့မကောင်းဘူးလားကောင်းတယ်နော်ဘာဖြစ်လို့အတိရအဲ့လောက်အရေးကြီးရတာတော့မသိရင်မှားမှာပဲမှားလို့ရှိရင်အကျိုးရလကဆင်းရဲဒုက္ခထွက်လာမယ်ဟုတ်လားမသိခြင်းနဲ့မှားခြင်းနဲ့ဆက်ဆက်မနေဘူးလား ဟုတ်တယ်နော်သိလို့ရှိရင်မှားတယ်ဟာမရှိဘူးလေအမှားမှန်တဲ့မြတ်ဟာမသိတာကိုအခြေခံပြီးတော့ဖြစ်တယ်ဟာဘယ်လမ်းသွားမှမသိဘူးလမ်းတွေမှားကုန်ပြီဟောလမ်းမသိတော့လမ်းမှားတာပေါ့နော်ဘလို့ပြောရမှမသိဘူးအပြောတွေမှားကုန်ပြီဘာတွေလုပ်ရမှမသိဘူးအလုပ်တွေမှားကုန်ပြီမှားတယ်မှားတယ်ဆိုတာဘာဘူးလို့မှားတာတော့မသိလို့မှားတာနော်မသိတာနဲ့မှားတာနဲ့ဆက်ဆက်နေတယ်အဲ့ဒါလိုပဲမှားပြီဟေးဆိုလို့ရှိရင်အကျိုးရလဒ်ကအကောင်းဖြစ်မလားဆိုးဖြစ်မလား အဆိုးပဲဖြစ်မှာနော်ဟုတ်တယ်မဟုတ်လားကိုဘဝမှာကိုလက်လန်းပြီးတဲ့လောက်စဉ်းစားကြည့်လိုက် ကိုဆင်းရဲခဲ့ရတာတွေပူလောင်ခဲ့ရတဲ့အကုန်လုံးဟာအမှားကိုပဲအခြေခံပြီးတော့ဆင်းရဲခဲ့ကြရတာအဲ့ဒီအမှားကဘာကိုအခြေခံနေတုံးဆိုတော့မသိတာကိုပဲအခြေခံနေတာဒါကြောင့်သိဖို့ဟာဘလောက်အရေးကြီးလဲဆိုတာလေးကိုစဉ်းစားရမှာနော်ဒါကြောင့်ဘလို့ရည်ရွယ်ချက်နဲ့တရားနာမှလဲလို့မေးရင် အခြေခံကြကြဘုံဘုံတို့ဘလို့စဉ်းစားမလို့မြတ်စွာဘုရားကဘလို့ရည်ရွယ်ချက်နဲ့တရားဟောတာလဲဆိုတာကိုအရင်စဉ်းစားရမယ်ရည်ရွယ်ချက်၅မျိုးပြောမှာနော်ခုနံပါတ်1ရည်ရွယ်ချက်ကဘာတော့တိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားတရားဟောခဲ့တာဒါကိုမင်းကွန်းဆိုတော်ဘုရားကြီးကဘုရားရှိခိုးလေးအနေနဲ့တောင်ရေးခဲ့တာဗုဒ္ဓသောဘဂဝါဘောဓာယဓမ္မံဒေတိတိအော်မြတ်စွာဘုရားကကိုတော်တိုင်းတိပြီးတော့တတ္တဝါတွေကိုတိဖို့ဆိုတဲ့စိတ်နဲ့ရည်ရွယ်ချက်နဲ့ မဟာကရုဏာရှေ့ရှုပြီးတော့သူတော်ကောင်းတရားတွေကိုဟောခဲ့တာအဲ့ဒီလိုမြတ်စွာဘုရားကိုရှ िख ိုးပါဤလို့အဲ့ဒါလိုလာရမှာဟုတ်လားဒါလေးကိုအခြေခံပြီးတော့ဘုံဘုံတို့ကတရားဘလို့နာမလို့တရားဘလို့အာထုံမလို့ဘဝမှာဘလို့နေသွားမလို့အမြင်မှမရနိုင်ဘူးလားရနိုင်တယ်နော်ဘလို့ရည်ရွယ်ချက်နဲ့ဘုံဘုံတို့ဘဝမှာနေကြရမှာတော့တရားတွေအာထုတ်ကြရမှာတော့တရားတွေနာကြရမှာတော့လို့မေးရင်တီးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အလုံးလုံးကြရမှာဘာပြုလို့တော့ဒါအနှစ်ချုပ်လေးတွေကြီးဘုံဘုံကပြောနေတာဟုတ်လား မသိရင်မှားမှာမမှန်နိုင်ဘူးမမှန်မှုမှားပြီဟေးဆိုတာနဲ့အကျိုးရလက်ကဒုက္ခတွေကြီးဖြစ်မှာနော် ဟုတ်လားဒါကလေးလေးနက်နက်အများကြီးစဉ်းစားမသိရင်မသိသလောက်မှားမယ်မှားရင်မှားသလောက်ရှင်းရဲမယ်ဟုတ်လားအဲ့လိုဆိုရင်ဘာတွေကိုသိရမှာတော့သောတော်ကအနှစ်ချုပ်ပြောခဲ့ပြီးအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးကိုသိအောင်လုပ်ရမယ်တစ္ဆာလေးပါးကိုသိအောင်လုပ်ရမယ်ကျန်တဲ့အပေါ်ယံသိတွေကတော့ ဒီအသည့်တွေနဲ့နှိုင်းရှင်လိုက်ရင်ဘဝမှာဘာမှသိပ်ပြီးတော့အရေးမပါပါဘူးဟုတ်လားသာသနာနဲ့တွေ့နေတဲ့အသိဉာဏ်ရှိတဲ့လူသားတစ်ယောက်အဖို့အခုပြောခဲ့တဲ့အသည့်တွေကိုသိဖို့ကသာလျှင်တကယ်တမ်းကဘာတော့အရေးပါဆုံးပဲဟုတ်လားဒါကြောင့်ကိုယ့်ဘဝဖြစ်စဉ်တွေကိုတတိပဋ္ဌာန်ဤကိုအသုံးပြုပြီးတော့ဒီအမှန်တရားတွေကိုသိအောင်ကြိုးစားရမယ်ဟုတ်လားတတိပဋ္ဌာန်ဤပညာကိုအသုံးပြုပြီးတော့ဘဝရဲ့ဒီအမှန်တရားတွေကိုသိအောင်မလုပ်ရမလို့ ဘုံဘုံတို့စူးစမ်းကြရမယ်။ဘာပဲဖြစ်လာဖြစ်လာမတီးမြဲဘူးဆိုတဲ့အမှန်တရားကြီးကိုပိုင်ပိုင်နိုင်နိုင်သိအောင်လုပ်ရမယ်။ကောင်းကောင်းဆိုးဆိုးစိတ်တိုင်းကြကြမကြကြသူ့သူဘာတွေဖြစ်တယ်ပဲပြောပြောအေးဟုတ်တယ်အပေါ်ရန်ကတော့ဘာတွေဖြစ်နေတာညာတွေဖြစ်နေတာပြောပေါ့။ဒါပေမဲ့တကယ်တကယ်ကဘာလဲမတီးမြဲတာပဲဖြစ်ပြီးတော့မရှိတော့ဘူးအဲ့ဒါကထိမ့်သိမ့်ထားလို့မရဖမ်းဆုပ်ထားလို့မရဒီတိုင်းပဲဘုံဘုံတို့ကြည့်ုံပဲကြည့်နေလဲရတဲ့သဘောပဲဟုတ်တယ်မဟုတ်လား ဘာမှမတတ်နိုင်ဘူးဒီဥစ္စာကြီးကိုမပြည့်စည်အောင်မပြောက်ကွယ်အောင်ဘုံဘုံတို့ထိန်းထားလို့ရသလားမရဘူးနော်အကုန်လုံးဒီတိုင်းပဲကြည်နေရင်းနဲ့မရှိတော့ဘူးနောက်ထပ်ဖြစ်လာတယ်မရှိတော့ဘူးနောက်ထပ်ဖြစ်လာတယ်မရှိတော့ဘူးအိဋ္ဌဒုက္ခအနတ္တမှာအိဋ္ဌကအရေးပါဆုံးပဲဘာဖြစ်လို့တော့မတည်မြဲမှုကို မြင်လို့ရှိရင်အော်ဒါကြီးကအကောင်းမှမဟုတ်ဖ ೇನೆ လို့ဒုက္ခဆိုတာကိုစသိသွားနိုင်တယ်ဟုတ်တယ်မဟုတ်လား မတည်မြဲမှုကိုမြင်လို့ရှိရင်အော်ဘာတန်ဖိုးမှမရှိတဲ့အရာကြီးပဲဆိုတဲ့အနတ္တကိုလည်းဆက်သိသွားနိုင်တယ်။ငါလို့စွဲတရားသူလို့စွဲတရားမရှိပါပဲကလားလို့သိဆက်ပြီးတော့သိသွားနိုင်တယ်။ဟုတ်လား။ဒါကြောင့်အနိစ္စတလုံးကိုပိုင်ပိုင်နိုင်နိုင်သိလို့ရှိရင်ဒုက္ခနဲ့အနတ္တကိုသိနိုင်တယ်။ရှေ့ဆက်ပြီးတော့သစ္စာလေးပါးအမှန်တရားကိုလည်းသိနိုင်တယ်။ဟုတ်တယ်မဟုတ်လား။သစ္စာလေးပါးမှာဟိုတနေ့ကလည်းပြောခဲ့တယ်။နော်သိပေစိုက်ပွားဘယ်အရာကအရေးကြီးဆုံးလဲလို့မေးရင် ဘဝခန္ဓာဟာဆင်းရဲခြင်းမျှတာဖြစ်တယ်ဆိုတဲ့ဒုက္ခသစ္စာကိုပိုင်ပိုင်နိုင်နိုင်သိဖို့ကအရေးကြီးဆုံးပဲသိရင်ဘဝရဲ့ပုံမှာမမောနေတဲ့တဏှာလောဘဟာဘာဖြစ်သွားမှာတော့ပါသွားမှာပေါ့နော်ပယ်နိုင်တဲ့အဆင့်ကိုတဖြည်းဖြည်းနဲ့ရောက်သွားမှာတိမပယ်နိုင်မှာပယ်နိုင်မှလည်းပဲအဲ့ဒီကိလေသာတရားတွေကြောင့်ဖြစ်နေတဲ့ပူလောင်မှုတွေကငြင်းအေးနိုင်တာဟုတ်လားဒါကြောင့်ဘာဟာအရေးပါဆုံးလဲလို့မေးရင်သစ္စာလေးပါးမှာခန္ဓာဟာဆင်းရဲတယ်ဆိုတဲ့ပထမ ဒုက္ခသစ္စာအမှန်တရားကိုနော်ပိုင်းခြားဝေဖန်ပြီးတော့တိဖို့ရကတိဖို့ရကသာလျှင် အရေးကြီးဆုံးပဲဟုတ်လားအဲ့တော့ဘုံဘုံတို့တိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားနာကြရမယ်တိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားအလုပ်လုပ်ကြရမယ်တိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တန်ဖိုးရှိတဲ့ဘဝကိုဖျက်ဆီးကြရမယ်ဟုတ်လားအဲ့လိုဆိုရင်တိဖို့အတွက်ဘုံဘုံတို့ကအဲ့ဒီအတိကိုဘလို့ရှားမှာတော့တတိပဋ္ဌာန်ဤပညာကိုအသုံးပြုပြီးတော့ရှားရမှာဟုတ်တယ်မဟုတ်လား ဘာပဲဖြစ်ဖြစ်တတိလေးထားနေမှသူ့ရဲ့သဘောကိုဘုံဘုံတို့အမှန်သိမှာ哦ဘက်လိုက်မှုမရှိဘဲနဲ့သူဖြစ်နေတဲ့အတိုင်းလေးအတိအမှတ်ပြုပြီးတော့နေမယ်ကိုယ်စိတ်ထဲကကောင်းတဲ့ထင်တာတွေဆိုးတဲ့ထင်တာတွေဘက်လိုက်တာတွေကိုဖယ်ရှားပြီးတော့ဖြစ်နေတဲ့အတိုင်းလေးမှတ်တမ်းတင်မယ်ပေါ့နော်တတိနဲ့အဲ့ဒါလို့ဆိုရင်ဒီသဘာဝတရားတွေဟာဘာပဲဆိုတာကိုတက်တက်ကွဲကွဲမှန်မှန်ကန်ကန်မသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါလို့သိပြီဟေးဆိုလို့ရှိရင် ညာတော့အထောဒုက္ခဘောဟောတဲ့ဘဝရဲ့အဓိပ္ပာယ်အမှန်ကို သိလို့ရှိရင် ချမ်းသာတယ်လို့မြတ်စွာဘုရားအတိလင်းဟောတယ်သိရင်ဘာဖြစ်တယ်ချမ်းသာတယ်နော်သူခောပညာယပฏิလာဘောတဲ့ဒါလည်းမြတ်စွာဘုရားနှုတ်ကပတ်တော်လေးပဲပညာယပฏิလာဘောအသိဉာဏ်ပညာကိုရခြင်းသည်သူခောချမ်းသာတယ်တဲ့အတိလင်းကိုဟောတာဟုတ်လားအဲ့တော့သိတယ်ဆိုတာလည်းဘာဖြစ်ဖို့တုံးလို့မေးရင်ဒုက္ခငြိမ်းဖို့ချမ်းသာဖို့ပါပဲတကယ်တမ်းကဟုတ်လားဒါကြောင့်ဘုန်းဘုန်းတို့၅မျိုးတောင်ပြောရမှာဆိုတော့ ဒါပထမနံပါတ်1ဘဝရဲ့ရည်ရွယ်ချက်ဟုတ်လားဒါမှမဟုတ်ရင်ဘယ်လိုတော့တရားနာခြင်းရဲ့ရည်ရွယ်ချက်တရားအထုတ်ခြင်းရဲ့ရည်ရွယ်ချက်ဗုဒ္ဓဘာသာဖြစ်ရခြင်းရဲ့ရည်ရွယ်ချက်ပြောလို့ရရနော်ပါလဲတီဖို့ဆိုတဲ့ရည်ရွယ်ချက်ဟုတ်လားဗုဒ္ဓသောဘဂဝါဘောဓာယဓမ္မတေတိတိမြတ်စွာဘုရားကိုယ်တိုင်တိပြီးတော့တတ္တဝါတွေကိုတိဖို့အတွက်တရားကိုဟောခဲ့တယ်ဒါလေးကိုအခြေခံပြီးတော့ပြောခဲ့တာဟုတ်လားအဲ့လိုဆိုရင်ဘုန်းဘုန်းတို့ရှေ့ဆက်ပြီးတော့နံပါတ်2ရည်ရွယ်ချက်အတွက်ပြောကြည့်မယ်နော် နံပါတ်1ကဘာပြောတော့ဒံတောသောဘဂဝါဓမ္မထာယဓမ္မန္တေတိတိသောဘဂဝါထိုဘုရားရှင်ကိုတော်မြတ်ကြီးသည်ဒံတော်ကိုတော်တိုင်းယင်ကြီးတော်မူပြီးသည်ဖြစ်၍ဓမ္မထာယတတ္တဝါတို့အားလည်းယင်ကြီးပါစေခြင်းလုံးကဓမ္မံသူတော်ကောင်းတရားကိုဒေတိတိဟော၏တဲ့မြတ်စွာဘုရားဟာကာယကံဝစီကံမနောကံကံသုံးပါးမှာပြီးပြည့်စုံအောင်ယင်ကြီးတော်မူပြီးဖြစ်တယ်ပေါ့ အထူးသဖြင့်မြတ်စွာဘုရားရဲ့စိတ်မှာရိုင်းဆိုင်စေတတ်တဲ့ကြမ်းတမ်းစေတတ်တဲ့ကိလေသာတရားတွေလုံးဝမရှိတော့တဲ့အတွက်ကြောင့်မြတ်စွာဘုရားရဲ့စိတ်နှလုံးဟာယာနှုံးပြည့်အပြီးအပိုင်ယဉ်ကျေးသိမ်မွေ့တော်မူတယ်။ဒါကြောင့်မြတ်စွာဘုရားရဲ့အတွေ့အကြံမြတ်စွာဘုရားရဲ့အပြောအဆိုမြတ်စွာဘုရားရဲ့အမှုအရာကာယကံဟုတ်လားအဲ့ဒါတွေအကုန်လုံးဟာဘာဖြစ်နေပြီတုံးယဉ်ကျေးနေပြီဒါကိုဒန္တလို့ခေါ်နော်အဲ့တော့ယဉ်ကျေးတယ်ဆိုတာအဓိကကရိုင်းဆိုင်စေတတ်တဲ့ကိလေသာတရားတွေမရှိတာကိုပြောတာ။ နော်အဲ့လိုယဉ်ကျေးတော်မူပြီးဖြစ်တဲ့မြတ်စွာဘုရားဟာတရားဟောတော့ဘလို့ရည်ရွယ်ချက်နဲ့ဟောတော့ဆိုတော့တတ္တဝါတွေကိုလည်းသူ့လိုပဲယဉ်ကျေးစေဖို့အတွက်သူတော်ကောင်းတရားကိုဟောအေးတဲ့ဟောအဲ့တော့ဒီဒေသနာလေးကိုဘုန်းဘုန်းတို့ကအခြေခံပြီးတော့တို့ဘာဘလို့တရားနာကြရတာတို့ဘလို့ရည်ရွယ်ချက်နဲ့တရားနာကြရမှာတော့ဘလို့ရည်ရွယ်ချက်နဲ့တရားအထုတ်ကြရမှာတော့ဘဝမှာဘလို့ရည်ရွယ်ချက်နဲ့နေသွားမှာတော့လို့မေးခွန်းဟုတ်လားအဲ့ဒီမေးခွန်းရဲ့အဖြေကိုဖြေရမယ်နော်ဘလို့ရည်ရွယ်ချက်နဲ့တရားနာမှာတော့ယဉ်ကျေးဖို့ အထူးသဖြင့်ကိုယ့်ရဲ့စိတ်နှလုံးလေးယဉ်ကျေးဖို့မယဉ်ကျေးဘူးဆိုလို့ရှိရင်ရိုင်းတယ်လို့ခေါ်တယ်နော်ပမာလို့ဟုတ်လားရိုင်းတယ်ဆိုရင်ရိုင်းဆိုင်မှုဟာကြမ်းတမ်းမှုနဲ့ဆက်ဆက်ဟုတ်တယ်မဟုတ်လားရိုင်းလုံးအားကြီးလာလို့ရှိရင် အပြောတွေကလည်းကြမ်းလာတယ်ကြမ်းတယ်ဆိုတော့နားကိုမခံနိုင်တော့ဘူးနော်ကြားတော့မကြားနိုင်တော့တကယ်ကြမ်းလာပြီဆိုရင် ဟုတ်လားကာယကံတွေကြမ်းလာတယ်အခုလို့ကြမ်းလာတာတော့ဆိုစိတ်ထဲကမနှူးညံ့လို့စိတ်ထဲကရိုင်းနေလို့ အတွေးတွေကကြမ်းတယ်ထိုမှတစ်ဆင့်အပြောတွေကကြမ်းတယ်အလုပ်တွေကကြမ်းတယ်ဟုတ်လားအဲ့ဒီကြမ်းထမ်းမှုကလည်းပဲဘာနဲ့ဆက်ဆက်နေမလို့ပူလောင်မှုတွေဆင်းရဲမှုတွေပင်ပန်းမှုတွေနဲ့ပဲဆက်ဆက်နေတယ်ဟုတ်တယ်မဟုတ်လားဒါကြောင့်ကိုယ့်ရဲ့စိတ်နှလုံးမှာရိုင်းဆိုင်နေသို့မဟုတ်ယဉ်ကျေးတယ်ဆိုတာကိုဘုံဘုံတို့လိုရင်းကြကြဘလို့နားလဲရမလို့ရိုင်းဆိုင်စေတတ်တဲ့အရာတွေကြောင့်ရိုင်းဆိုင်တာအားရိုင်းဆိုင်စေတတ်တဲ့အရာတွေမရှိရင် စိတ်ကယဉ်ကျေးတယ် တော့ရိုင်းဆိုင်စီတတ်တဲ့အရာတွေကဘာတွေတော့ရာဂဒေါသမောဟစရှိတဲ့ကိလေသာတရားတွေပဲဟုတ်လားဒါလေးကိုပြောတော့ဘုံဘုံကဘာတော့အမှတ်ရအောင်ဆိုတော့ဟိုအိန္ဒိယဘာဝနာတုတ်ဆိုတာရှိတယ်အဲတရက်ကြာတော့အဲ့ဒါကိုဟောဦးမယ်လို့အောက်မေ့ထားတယ်သူကအလွန်ကောင်းတယ်မျက်စိနာနာလျာကိုစိတ်ဆိုတဲ့ဒီအိန္ဒိယ6ပါးကိုနော်ဘလို့ထိမ့်သိမ့်မလဲဆိုတာလေးကိုမြတ်စွာဘုရားအနှစ်ချုပ်ပြီးတော့ဟောတာဟုတ်လားအဲ့ဒီမှာပြောတဲ့စကားလေးတစ်ခွန်းက တခုခုကိုမြင်လဲရလို့ကိုယ်စိတ်ထဲမှာနှစ်သက်မှုဖြစ်သွားတယ်သို့မဟုတ်မနှစ်သက်မှုဖြစ်သွားတယ်ຢာကနဲ့ဒေါသကိုပြောတာနော်အဲ့လိုနှစ်သက်ခြင်းမနှစ်သက်ခြင်းဖြစ်လာရင်ဘလို့ဆင်ញင်ရမှာလဲဘလို့သိရမှာလဲဘလို့နားလဲရမှာလဲဆိုရင်ဟောဒီမနှစ်သက်နှစ်သက်ခြင်းမနှစ်သက်ခြင်းတရားတွေဟာအကြောင်းတရားကိုအစွဲပြုပြီးတော့ဖြစ်လာတာဖြစ်เสียအကြောင်းရှိလို့ဖြစ်လာတာပေါ့နော်အဲ့ဒီမှာနောက်တစ်ချက်ပြောတာလေးကစဉ်းစားတယ်ရန်ကောင်းတယ်ဘာပြောလို့ဆိုကြမ်းတမ်းတယ်တဲ့နှစ်သက်ခြင်းမနှစ်သက်ခြင်းဟာ ကြမ်းတမ်းတယ်တဲ့ဒါပြောတယ်နော်ကြားလိုက်လို့စိတ်ထဲမှာကြိုက်သွားတယ်သို့မဟုတ်မကြိုက်ဘူးဖြစ်သွားတယ်အင်းအဲ့ဒီကြိုက်ခြင်းမကြိုက်ခြင်းဟာကြမ်းတမ်းတယ်ဟုတ်လားအနံ့ဝန်တန်းရှူရလို့စားတော်ရလို့တွေ့ထရလို့တွေ့ခြင်းရလို့အာယုန်နဲ့တွေ့တိုင်းတွေ့တိုင်းဘုံဘုံတို့ကနှစ်သက်ခြင်းသို့မဟုတ်မနှစ်သက်ခြင်းတမျိုးမျိုးနဲ့တော့စိတ်ကတုံ့ပြန်နေတာပဲလေတတိကင်းတဲ့အချိန်တိုင်းမှာအဲ့လိုပဲဘုံဘုံတို့ကတုံ့ပြန်သွားနေတာတကယ်တမ်းအဲ့ဒီအခြေအနေကြီးကဘာလို့ကြမ်းတမ်းတယ်လို့အဲ့လိုမျိုးဆိုတာဘုရားဟောတယ် ဟုတ်လားအဲ့ဒါလေးအကျေပြောတယ်ကောင်းတယ်နော်သူလှည့်ရောက်မှပြောရတာပေါ့ဟုတ်လားအဲ့တော့လုံးလုံးစီဒီမှာပြောနေတာဘာတော့ကိုယ့်ရဲ့စိတ်နှလုံးကိုယဉ်ကျေးစေခြင်းတယ်ဆိုရင်အဲ့ဒီကြမ်းတမ်းတဲ့နော်ကိလေသာတရားတွေနှစ်သက်ခြင်းမနှစ်သက်ခြင်းတွေရာဂဒေါသတွေမဖြစ်အောင်ဘုန်းဘုန်းတို့ဘာလို့မလို့စူးစမ်းရအဲ့ဒါရည်ရွယ်ချက်ပဲနော်အဲ့လိုစိတ်နှလုံးကိုကြမ်းတမ်းစေတတ်တဲ့စိတ်နှလုံးကိုရိုင်းဆိုင်စေတတ်တဲ့နော်ကိလေသာတရားတွေ တော့မဖြစ်အောင်လှုပ်ချင်းသည်ပင်လျင်တရားနာခြင်းရဲ့ရည်ရွယ်ချက်တရားအထုတ်ခြင်းရဲ့ရည်ရွယ်ချက်တနည်းအားဖြင့်ပို့ပြီးတော့ကြဲကြဲပြန့်ပြန့်ပြောရရင်ဘဝရဲ့ရည်ရွယ်ချက်ပါနော်ငါစိတ်နဲ့လုံးကိုနောက်ဆုံးတစ်နေ့နော်လုံးဝယဉ်ကျေးတဲ့အဆင့်ကိုရောက်စေရမယ်ဟုတ်လားယဉ်ကျေးမှုတွေကိုမလုပ်ထားမှာတော့ဥတီထားမယ်ပေါ့ဟုတ်လားအဓိကဘာယဉ်ကျေးဖို့တော့စိတ်ယဉ်ကျေးဖို့နော်အဲ့ဒါစိတ်ယဉ်ကျေးလို့ရှိရင်ဘာဖြစ်တော့ပါဠိတော်တရားရှိတယ် ကြားဘူးမယ်ထင်ပါတယ်ဟင်ဥရကကြီးစိတ်တန်ဒန္တန်ဒုက္ခဝဟံဟုတ်လားစိတ်တန်ဒန္တန်ဒုက္ခဝဟံဒန္တလို့လာနော်ဒီမှာလဲပါဠိစကားလဲဟုတ်လားဒန္တဆိုတာဘာတော့ယဉ်ကျေးတာဒန္တန်ယဉ်ကျေးသော စိတ်တန် စိတ်သည်ဒုက္ခဝဟံချမ်းသာကိုပေးတတ်တယ်တဲ့ဒါရဟောတာနော်စိတ်နှလုံးမှာလောဘဒေါသကင်းလို့ယဉ်ကျေးပြီဟေ့ဆိုရင်အဲ့ဒီစိတ်နှလုံးကလုံးဝချမ်းသာမှုကိုဖြစ်စေတော့မှာ ။အော်ဆိုစိတ်ယဉ်ကျေးပြီဆိုရင်အပြောလဲယဉ်ကျေးမယ်အလုပ်လဲယဉ်ကျေးမယ်အပြစ်ကင်းပြီပေါ့နော်။အဲ့လိုဆိုလို့ရှိရင်သူ့ရဲ့အကျိုးရလကဘာဖြစ်မလို့ချမ်းသာခြင်းဖြစ်လာမယ်ဟုတ်လား။ဒါကြောင့်မြတ်စွာဘုရားကနော်လူချမ်းသာ၊နတ်ချမ်းသာ၊နိဗ္ဗာန်ချမ်းသာအမျိုးမျိုးသောချမ်းသာဒုက္ခကိုလိုချင်တယ်ရချင်တယ်ဆိုလို့ရှိရင်အကြောင်းတရားပါလဲစိတ်ကိုယဉ်ကျေးအောင်လုပ်ရမယ်။ဟုတ်လား။ဒါကြောင့်နံပါတ်1တရားနာခြင်းရဲ့ရည်ရွယ်ချက်တရားအထုတ်ခြင်းရဲ့ရည်ရွယ်ချက်ပါလဲလို့မေးရင်ယဉ်ကျေးဖို့ပဲ။ အဲ့ဒီယဉ်ကျေးဖို့ဆိုရင်လည်းဘုံဘုံတို့ဘလို့လောက်ရမှာတော့ဘလို့နီးလန်းကိုအသုံးပြုပြီးတော့တော့ယဉ်ကျေးမှုကိုအရာယူရမှာတုံးလို့မေးရင်အကောင်းဆုံးနဲ့အပြည့်စုံဆုံးကတော့တတိပဋ္ဌာန်တရားပဲဒါပဲနော်တတိထားနေတဲ့ခန္ဓာရဲ့ဖြစ်စဉ်ကိုတတိထားနေတဲ့ကိုယ်ခန္ဓာပေါ်မှာစိတ်ကပ်ပြီးတော့ထားနေတဲ့လုပ်ငန်းစဉ်သီးသားလျင်တော့စိတ်ကို ရိုင်းဆိုင်သေးတဲ့ကြမ်းဆန်းသေးတဲ့အရာတွေမလာရောက်အောင်ကာကွယ်တားဆီးတဲ့လုပ်ငန်းပဲအဲ့ဒီကျမှယဉ်ကျေးမှာဟုတ်လား ဒါကြောင့်ဘာလေးပဲဖြစ်နေဖြစ်နေတိတဲ့အလေချင်းကိုဘုံဘုံတို့စူးစမ်းရမယ်အခြေခံအဖြစ်ဝင်လေထွက်လေလေးကိုမူတွေထားပြီးတော့နောက်တခြားဖြစ်လာတဲ့ထင်ရှားတဲ့အရာတွေကိုအတိအမှတ်ပြုပြီးတော့နေတဲ့အလေချင်းကိုစူးစမ်းပြီးတော့တည်ဆောက်ရမယ်အဲ့ဒါလိုလုပ်နေတယ်ဆိုရင်အဲ့ဒီလိုလုပ်နေတဲ့အချိန်မှာစိတ်ဟာနူးညံ့မှုတိမ်မွေးမှုယဉ်ကျေးမှုရှိတယ်ဆိုတာကိုယ်တိုင်လည်းသိလို့ရတယ်ဟုတ်လားဒါကြောင့်နံပါတ်1ရည်ရွယ်ချက်ဘာလဲလို့မေးရင်ယဉ်ကျေးဖို့ မြတ်စွာဘုရားကိုးကယဉ်ကျေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားကိုဟောခဲ့တာအဲ့တော့ဒီနေရာမှာပြောတဲ့ယဉ်ကျေးမှုဆိုတာကတော့အဆင့်အမြင့်ဆုံးယဉ်ကျေးမှုပဲနော်လူတွေပြောနေတဲ့ယဉ်ကျေးမှုတွေဟာအပေါ်ယံတွေပါလူရှိခါလေးကိုင်းတော်တာမျိုးအပြိုးလေးချိုချိုပြောတာမျိုးလေးလောက်လူတွေကယဉ်ကျေးမှုပြောနေကြတယ်လေဟုတ်လားတကယ်တကယ်ယဉ်ကျေးမှုဟာအလွန်တရာမှမကျေပြန့်ဘူးလားကျေပြန့်တယ်ကိုယ်စိတ်ထဲမှာຢာကဒေါသရိုင်းဆိုင်စေတတ်တဲ့အရာတွေ နော်မရှိအောင်ကြိုးပမ်းအထောက်တာကိုဒါစစ်မှန်တဲ့အဆင့်အမြင့်ဆုံးယဉ်ကျေးမှုလို့နားလည်ရမှာဟုတ်လားဘယ်မျိုးရှိသွားတော့နှမျိုးရှိသွားနော်တိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားတရားဟောခဲ့တယ်ယဉ်ကျေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားတရားဟောခဲ့တယ်တတိထားစရာကကိုယ်တိုင်ကလည်းတည်ပြီးသားကိုယ်တိုင်ကလည်းယဉ်ကျေးပြီးသားဆိုတာလည်းမှားမှာနော်ပါရမှာဟုတ်လားအေးအဲ့လို့ဆိုရင်ဦးဇင်းတို့တတိယမြောက်ရည်ရွယ်ချက်ကိုပြောဖို့အတွက်ဆက်သွားမှာနော်မြတ်စွာဘုရားဘယ်လိုရည်ရွယ်ချက်နဲ့တရားဟောတော့ တန်တောသောဘဂဝါတမထာယဓမ္မံတေတိတိသောဘဂဝါထိုဘုရားရှင်ကိုတော်မြတ်ကြီးသည်တန်တော်ကိုတော်တိုင်းငြိမ်းအေးတော်မူပြီးသည်ဖြစ်၍တမထာယတတ္တဝါတို့အားလည်းငြိမ်းအေးပါစေခြင်းလို့ငါဓမ္မံသူတော်ကောင်းတရားကိုဒေတိတိဟောခဲ့တယ်။ဒါလေးကလည်းအလွန်ပြောစရာကောင်းတယ်နော်။မြတ်စွာဘုရားရဲ့စိတ်နှလုံးဟာငြိမ်းပြီးသားအေးပြီးသားငြိမ်းပြီဆိုမှတော့အေးပြီပေါ့နော်။ ငြိမ်းတယ်ဆိုတာကိုမီးတောက်တယ်ဆိုတာနဲ့တွဲပြီးတော့နားလည်ထားကြတာမဟုတ်လားမီးငြိမ်းသွားပြီအပူတွေငြိမ်းသွားပြီငြိမ်းသွားပြီဆိုရင်ဘာဖြစ်သွားမလဲအေးသွားမှာပေါ့နော်ဒါမို့ငြိမ်းနဲ့အေးနဲ့ကိုတွဲသုံးတာတန်တဆိုတာငြိမ်းအေးတာအဓိကဘယ်မှာငြိမ်းတာတုံးလို့မင်းစိတ်ထဲမှာငြိမ်းတာစိတ်ကဆရာကြီးပဲစိတ်ကအဓိကပဲစိတ်ထဲငြိမ်းရင်နှုတ်ကလည်းငြိမ်းတော့တာပဲလက်ကလည်းငြိမ်းတော့တာပဲအခုနှုတ်တရားမငြိမ်းဘူးပူလောင်စရာကြောင်းနေ ပြောနေတယ်သူများအပြစ်တွေမြင်နေတယ်အဲ့ဒါစိတ်ကမနေနိုင်လို့နှုတ်ကပြောနေရတာဟုတ်လားစိတ်ထဲမှာပူပြီးတော့မှနှုတ်ကအပူတွေထွက်ရတာသိတာပါတယ်ထင်ရှားပါတယ်ဒီကိစ္စဟုတ်လားဒါကြောင့်မလို့စိတ်ထဲမှာမငြိမ်းတဲ့မြဒီလူဘဝဟာမငြိမ်းဘူးဘယ်ကနေသူကမိရထထတောင်းမလို့ပါဇက်ကနေထတောင်းမယ်လက်ကနေထတောင်းမယ်ပေါ့နော်အတွေးတွေကတော့အခြေခံပေါ့ကာယကံဝစီကံမနောကံကံသုံးပါးမီးတောက်နဲ့နေတာပေါ့နော် တမြဲစွာဘုရားမှာအဲ့လိုမီးတောက်နေတယ်ဆိုတာမရှိဘူး။တော့စိတ်ကိုမီးတောက်အောင်ဘယ်သူကရှို့နေတာတုံးလို့မေးရင်ကိလေသာတရားတွေကရှို့တာပဲ။ကိလေသာရဲ့အတိပ္ပယ်ကိုကစနပူပန်စေတတ်ညှဉ်းနှံစေတတ်သောသဘောတရားလို့ဒီလိုနားလည်ထားကြတယ်ဟုတ်လား။စိတ်ကိုပူလောင်စေတယ်ရှို့မြိုက်တတ်လို့ဒါကြောင့်အခိဆိုတဲ့စကလုံးနဲ့လည်းသုံးပြီးတော့ဟောတာရှိတယ်နော်အခိဆိုတာမီးပေါ့။ဟုတ်လား။စိတ်ကိုညှဉ်းနှွမ်းစေတယ်။သူတို့ဖြစ်လာရင်စိတ်တွေညစ်သွားတယ်။ တန်ရှင်းတယ်လို့ခံစားလို့မရတော့ဘူးစင်ကြယ်တယ်လို့ခံစားလို့မရတော့ဘူးဟုတ်လားဒါကြောင့်စိတ်ကိုပူစေတယ်လို့ညစ်စေတယ်လို့ຢာကဒေါသမောဟအစရှိတဲ့တရားတွေကိုကိလေသာတရားလို့ဒီလိုပြောတာအဲ့ဒါအခုမြတ်စွာဘုရားကကိုယ်တော်တိုင်ရဲ့စိတ်နှလုံးမှာ လုံးဝကိလေသာအပူဓာတ်အလောင်ဓာတ်တွေငြိမ်းနေတဲ့အတွက်ကြောင့်လုံးဝအေးနေတဲ့အတွက်ကြောင့်တတ္တဝါတွေကိုတရားဟောတဲ့အခါမှာလည်းဘလို့ရည်ရွယ်ချက်နဲ့ဟောတော့ ငြိမ်းဖို့အေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပဲဟောပါတယ်တဲ့အဲ့တော့မြတ်စွာဘုရားတရားတွေကလည်းပဲငြိမ်းစေတဲ့အေးစေတဲ့အစွမ်းတတ္တိတွေပါပြီးသားဆိုတာကိုလည်းတပြိုင်တည်းနားလည်ခဲ့ရမှာနော်အခုပြောတာလေးကိုဘုံဘုံအလွန်ကြည်ကြည်ပြည့်ပြည့်နားလည်စေခြင်းတယ်ဟောပထမဦးဆုံးမြတ်စွာဘုရားပြောတာပါတော့ကိုတော်တိုင်းသိပြီးတော့တတ္တဝါတွေကိုသိဖို့ဟောတယ်အဲ့ဒါလို့ဆိုရင်မြတ်စွာဘုရားဟောတဲ့တရားတွေဟာအတိကိုရစေတတ်တဲ့အမှန်တရားကိုထွန်းလင်းပြတတ်တဲ့တတ္တိရှိတယ်ဆိုတာတပြိုင်တည်းနားလည်ရမှာဟုတ်တယ်မဟုတ်လား ကိုတော်တိုင်ယဉ်ကျေးပြီးတော့တတ္တဝါတွေကိုယဉ်ကျေးဖို့အတွက်တရားဟောတယ်ဆိုရင်မြတ်စွာဘုရားဟောခဲ့တဲ့တရားတွေကယဉ်ကျေးစေတတ်တဲ့အစွမ်းတတ္တိရှိပြီးသားဆိုတာအလိုလိုအတိတ်ဘက်ကတက်ရောက်ပြီးသားဟုတ်တယ်မို့လားဟောအခုပါလာပြီတော့ကိုတော်တိုင်ငြိမ်းအေးတယ်ဟောတဲ့အခါလဲငြိမ်းအေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဟောခဲ့တယ်ဒါကြောင့်မြတ်စွာဘုရားရဲ့တရားတွေဟာငြိမ်းအေးကြောင်းတရားတွေကြီးပဲကြားရဖို့မလွယ်ဘူးနော်လူလောကလူချင်းချင်းပြောလို့ကြားရတဲ့စကားတွေကတော့ငြိမ်းအေးချောင်းတရားအလွန်ကိုရှားပါတယ် ပါတရားတွေတုံးဆန့်ကျင်ဘက်ပူလောင်ချောင်းတရားတွေပဲများတယ်ဟုတ်လားတခုခုသောကပရိဒေဝဖြစ်လို့တိုင်ပင်မိပြီဆိုရင်တောင်မှငြိမ်းအေးချောင်းတရားမလာဘူးငြိမ်းအေးချောင်းစကားမလာဘူးအဲ့ဒီအချိန်မှာတောင်ပူလောင်ချောင်းစကားပဲပြောကြတာပဲဟောဆိုသူတို့ကိုယ်တိုင်ကလည်းပူလောင်ချောင်းစကားလောက်ပဲသိတာ哦တပူစီတော့ဟဲ့လောင်စီတော့ဟဲ့ဆိုပြီးတော့ပြောလိုက်တာတော့မဟုတ်ဘူးသူတို့သိတာသူတို့ပြောလိုက်တာဒါသူတို့သိတာကြီးကပူစီတဲ့လောင်စီတတ်တဲ့စကားပဲသိတာအဲ့ဒီအကြောင်းအရာပဲသိတာဆိုတော့ထွက်လာတော့လက်ဒါမျိုးပဲထွက်လာတာ ဟုတ်လားအဲ့တော့ငြိမ်းစေတတ်တဲ့အေးစေတတ်တဲ့စကားဆိုတာဟိုပြပြဝဝပြောရရင်မြတ်စွာဘုရားပွင့်လာမှာပဲဘုံဘုံတို့ကြားပွင့်ရတာပါဟုတ်လားဒါကြောင့်အဲ့ဒီလိုစကားမျိုးကိုလည်းပြောနိုင်အောင်ကြိုးစားရမယ်နော်ဒါကြောင့်ဘုံဘုံတို့ဘလို့ရည်ရွယ်ချက်နဲ့တရားတွေကိုနားကြမလို့ဘလို့ရည်ရွယ်ချက်နဲ့တရားအလုပ်သူတော်ကောင်းတရားတွေကိုအားထုတ်ကြမလို့ဘလို့ရည်ရွယ်ချက်နဲ့ဘဝမှာနေထိုင်သွားကြမလို့လို့မေးရင်ငြိမ်းအေးစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားနာကြရမယ်ငြိမ်းအေးစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ တရားနှလုံးကျင့်သုံးကြရမယ်ငြိမ်းအေးစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဘဝမှာနေသွားကြရမယ်ဟုတ်လားအဲ့လိုငြိမ်းအေးစေဖို့ဆိုလို့ရှိရင်မြတ်စွာဘုရားဟောတဲ့ဒေသနာတွေကိုပဲဖုံးဖုံးတို့ဘာလို့ရမှာတော့နော်အမိပြုပြီးတော့အဲ့ဒါတွေကိုပဲအာကိုအာရာပြုပြီးတော့ဓမ္မတရဏံကိစ္ဆာမိအပြည့်အဝနဲ့ပွားကြရမှာမြတ်စွာဘုရားတရားတော်တွေကိုပဲအာကိုကြရမှာဘာလို့ဆိုတော့ तू ကငြိမ်းအေးစေတတ်တဲ့အစွမ်းတတ္တိအပြည့်အဝရှိနေလို့ဟုတ်လား အဲ့လိုဆိုရင်စိတ်နှလုံးကိုပူလောင်အောင်ရှုမြိုက်တာကဘာတော့ပြောခဲ့ပြီနော်ဒီຢာကဒေါသမောဟတရားတွေပဲဘယ်သူမှတကယ်တမ်းကလာရှုတာမဟုတ်ဘူးဘယ်သူကြောင့်ငါစိတ်တွေပူရတာဘယ်သူကြောင့်ငါစိတ်တွေညစ်ရတယ်ဆိုတာကထိုက်တလောက်တော့လည်းပဲအကြောင်းတရားတစ်ခုအနေနဲ့ပြောလို့တော့ရပါတယ်မကောင်းတဲ့လူတွေနဲ့တွေ့ရတယ်တဘာဝမကြတဲ့လူတွေနဲ့အပြောအဆိုးရတယ်ဆိုရင်ကိုယ်စိတ်တွေပူလာတယ်တကယ်လို့သာသူတို့နဲ့မတွေ့ရဘူးသူတို့ပြောတာမကြားဘူးဆိုရင်ကိုယ်စိတ်လည်းပူစရာအကြောင်းမရှိဘူးပေါ့သို့တော့ခက်တာက အဲ့ဒီလိုလူတွေနဲ့မတွေ့ဘူးအဲ့ဒီလိုလူတွေရဲ့စကားကိုမကြားဖို့အတွက်ဘုံဘုံတို့မှာရွေးချယ်ခွင့်မရှိဘူးတွေ့ရင်တွေ့ရမှာပဲကြားရင်ကြားရမှာပဲသူတို့ကိုဘုံဘုံတို့ဖယ်ရှားလို့မရဘူးဟုတ်လားအဲ့တော့တကယ်တမ်းကစိတ်ပူနေတာစိတ်ညစ်နေတာကအဲ့ဒီပြင်ဘက်ကအကြောင်းတစ်ခုတည်းကြောင့်ပူနေတာညစ်နေတာမဟုတ်ဘူးဆိုတဲ့အဓိကတော့ချက်ကိုဘုံဘုံတို့မြင်အောင်ကြည့်ရမယ်ဘာကြောင့်စိတ်ကပူနေတာလဲဆိုတော့အဲ့ဒီပြင်ဘက်ကအကြောင်းတရားတွေအာယုန်နေနဲ့တွေ့တဲ့အခါမှာကိုယ့်ရဲ့စိတ်ထဲက အာယုန်ဤသောမနတိကာရနှလုံးသွင်းမှားယွင်းမှုဖြစ်လိုက်လို့စိတ်ကပူသွားတာလောင်သွားတာညစ်သွားတာပေသွားတာဟုတ်လားအဲ့တော့ကိုယ့်ရဲ့ပါဝင်ပတ်သက်မှုမရှိဘူးလားအဲအဲ့ဒါကပို့ပြီးတော့အဓိကကြားရတယ်နော်ကိုယ့်ရဲ့စိတ်ကိုကိလေသာမီလောင်တယ်ဆိုတဲ့နေရာမှာမိမိရဲ့ပါဝင်ပတ်သက်မှုကအဓိကအကြောင်းတရားပဲအဲ့ဒါကဘာတော့အာယောနိသောမနတိကာရစဉ်းစားနော်ဒီချက်လေးကိုသေချာစဉ်းစားကိုယ့်ကိုတော်တဲ့တောင်းလဲသွားပြီးတော့တယောက်တည်းနေနေမယ်ဆိုရင်တောင်း တောက်လျှောက်ကိလေသာပူတွေကငြိမ့်သွားမှာလားမငြိမ့်ပါဘူးဟုတ်လားကိုယ့်ကိုလှုပ်ပြီးတော့တွေးပြီးတော့အတိတ်တွေအနာဂတ်တွေဟုတ်လားပြန်ကြံပြီးတော့လည်းပဲပူးနေအောင်မှာလောင်နေအောင်မှာပဲနိမန်လက်မှာမလှုပ်ရင်သို့တော့ပြင်ဘက်ကအာယုံကိုအထိုက်လျောက်ဖယ်ထားတဲ့အတွက်ကြောင့်အထိုက်လျောက်တက်တာဝန်ကတော့ရမယ်အဲ့ဒါကိုလည်းဘုံဘုံတို့မျက်ခွယ်ပြုလို့တော့မရအောင်ဒါမှမဟုတ်တယောက်တည်းနေနိုင်ရင်အေးတယ်ဒီဥစ္စာကလည်းပဲညင်းပယ်လို့မရအောင်ဒါမြတ်စွာဘုရားတယောက်တည်းပဲနေသေးခြင်းတယ်တောမှာပဲနေသေးခြင်းတယ် အာယုန်တွေကစိတ်ကိုပူလောင်အောင်ရှုမြိုက်တဲ့နေရာမှာအထောက်အကူတွေပြုနေလို့အာယုန်တွေကြားထဲမှာငြိမ်းအောင်လုပ်ရတာနဲ့အာယုန်တွေနဲတဲ့နေရာမှာငြိမ်းအောင်လုပ်ရတာပို့ပြီးတော့လွယ်ကူတယ်ဟုတ်လားဒါလည်းပဲပြည့်ပြည့်စုံစုံသိဖို့လိုတယ်နော်ဟုတ်လားသို့တော်တကယ်အရေးကြီးတာကဘာလဲလို့မြင်ရင်ကိုယ်စိတ်ထဲကနော်အာယုန်တိတော်မနတိကာရကကိုယ်စိတ်ကိုလောင်အောင်မြှိုက်နေတာနော်ညစ်ပေအောင်လုပ်နေတာဆိုတာကိုဘုံဘုံတို့နားလည်ရမယ်ဟုတ်လား အဲ့တော့အဲ့ဒီအာယောနိသောမနတိကာရကိုယောနိသောမနတိကာရဖြစ်အောင်တတိပဋ္ဌာန်နည်းကိုပဲအသုံးပြုပြီးတော့ဘုံဘုံတို့တွေရဲ့စိတ်တွေကိုတက်မှတ်နိုင်အောင်ကြိုးစားရမယ်ဟုတ်တယ်မဟုတ်လားအင်းဒါကြောင့်မလို့အင်းစိတ်ပူတယ်လောင်တယ်ဆိုတဲ့အခြေအနေမျိုးမှာနော်ကိုယ်သီသာလင်အဓိကလို့နားလည်ပြီးတော့ဘသူ့ကိုမှနော်အပြစ်မမြင်မဲနဲ့အပြစ်မတင်မဲနဲ့တကယ်တမ်းကကိုယ်စိတ်က တည့်သွားပြီယောနိသောမနတိကာရအားကောင်းသွားပြီဆိုရင်ဟာသူ့သူတဘာဝမကြတာတွေမြင်ရလဲပြုံးနိုင်တဲ့အနေအထားကိုရောက်သွားမှာအဲ့ဒါမှပို့ပြီးတော့အနှစ်အသားရှိရနော်အရှုပ်ထဲမှာရှင်းအောင်နေတယ်ဟုတ်လားဆရာတော်ဥဇောတိကတရားခေါင်းစဉ်တန်းကိုပဲငိမ့်လှပြီကောင်းလှပြီနော်လောကကြီးကတော့အရှုပ်ပဲလေဟုတ်လားရှုပ်လို့ရှုပ်ရပါတယ်လို့အကြောင်းပြနေတော့ဘယ်တော့မှရှင်းတဲ့အကြောင်းမရှိဘူးလောကကြီးကရှင်းမှာမှမဟုတ်ပဲဟို ဟုတ်လားရှုပ်နေတာတွေကိုပဲဘုံဘုံတော့ဘလို့နေရမှာတော့ရှင်းအောင်နေရမယ်ဒါမျိုးဆိုဘုရားလည်းဒီတိုင်းဟောတာပါပဲနော်လောကကြီးကအပူလောကကြီးအပူထဲမှာအေးအောင်နေလို့လည်းနားလည်ဖို့လိုတယ်ဟာသူတို့ပူလို့ကိုပူရတာပါဆိုရင်ဘယ်တော့မှငြင်းရစရာအကြောင်းမရှိဘူးတွတ်သူပူပူမပူပူငါငါငြင်းအောင်နေလို့ရတယ်ဆိုတာကိုပိုင်ပိုင်နိုင်နိုင်သိပြီးတော့ကြိုးစားဖို့ပဲလိုတယ်ဟုတ်လားအဲ့လိုဆိုအရှုပ်ထဲကကိုသည်သူများရှုပ်လည်းပဲကိုမရှုပ်ဘူးအပူထဲကကိုသည်သူများပူလည်းကိုမပူဘူးဒါကြောင့်မြတ်စွာဘုရား အဲလောက်လက်ခတ်နေတဲ့လောကကြီးထဲမှာငြိမ်ငြိမ်သက်သက်နေတယ်ဆိုတာဘယ်လိုလူမျိုးတုံးပူလောင်းနေတဲ့လောကကြီးထဲမှာငြင်းအေးအောင်နေတယ်ဆိုတာဘယ်လိုလူမျိုးတုံးဆိုပြီးဟောထားတာတွေလည်းရှိတယ်ဟုတ်လားလူရင်းပြောရရင်တော့ဒီဖရာတရားအာယုံလေးနဲ့ကောင်းကောင်းမွန်မွန်နေနေတဲ့ဆိုရင်ဒါပူနေတဲ့လူတွေထဲမှာငြင်းအောင်နေတာပဲတတိပဌံလေးအားထုတ်ပြီးတော့နေမယ်နော်ဒါလေးကိုအာယုံမပြတ်ဖဲနဲ့မမေ့ဖဲနဲ့ဒါလေးကိုအမြဲတမ်းစိတ်ဆိုင်ပြီးတော့ဒီအတိကလေး နော်ဇွဲကပ်ပြီးတော့ဒါလေးငါရှိအောင်အမြဲတမ်းလုပ်မယ်ဆိုတဲ့စိတ်ကူးလေးနဲ့ကိုယ်ရည်ရွယ်ချက်လေးနဲ့မျှော်မှန်းချက်လေးနဲ့နေနေတယ်ဆိုလို့ရှိရင်အာယုန်တွေပဲလေဟုတ်တယ်မို့လားဘလို့အာယုန်တွေညာလို့အာယုန်တွေစိတ်ကသိပ်ပြီးတော့ခွဲပြီးတော့ခံစားမနေတော့ဘူးကိုကဒါကိုရှုမှတ်ဖို့ဆိုတဲ့စိတ်နဲ့ပဲသွားမယ်ဆိုတဲ့အခါကျတော့အာယုန်တွေကကိုယ်ကိုနှောက်ယှက်ပေးတဲ့နေရာမှာနော်ကိုတတိလက်လွတ်ပြီးတော့နေတာနဲ့နော်မတူဘူးတတိလက်လွတ်နေရင်တော့ထင်တယ်လို့ကိုဖြစ်သွားမှာနော် မြတ်စွာဘုရားပေးတဲ့ဥမာလေးခေါင်းထဲပေါ်လာတာရှိတယ်ကာယကတာတတိကင်းပြီးတော့နေမယ်ခန္ဓာကိုယ်မှာတတိမထားဘူးဆိုလို့ရှိရင်တဲ့မြက်၆တစ်၆တွေကိုမီးရှို့ရင်လွယ်လွယ်ကူကူလောင်တယ်လို့အဲ့ဒီပုဂ္ဂိုလ်လောင်လိမ့်မယ်လို့ဟောတာမီးတော့လာလို့ပေါ့နော်ဒါမဲ့ကိုယ်ကလည်းပဲဘာဖြစ်နေတော့မြက်၆တစ်၆ဖြစ်နေတယ်အဲ့လိုဆိုရင်တော့ဘာတော့လောင်တော့မှာပဲသူကအဲ့ဒါတတိကင်းပြီးတော့နေတဲ့အခြေအနေကဘာတော့ဆိုတော့လာပြီးတော့ငါ့ကိုရှို့လဲပါငါလောင်ကျင်လာပါပြီလို့လက်ခံနေတာ ਨੇ အတူတူပဲ ဟုတ်တယ်မဟုတ်လားကာယကတာတတိကိုပွားများမယ်ဆိုရင်တော့တဲ့အဆိုတဲ့အစေးတဲ့များတဲ့ရေတဖန်သားတို့တရုတ်စကားသားတို့ဟုတ်လားအင်းပိန်နေသားတို့အဲ့ဒါတွေကိုခုတ်ပြီးကြတာမီးရှို့မယ်ဆိုရှို့လို့ရမလားမရဘူးမီးကတော့အတူတူလာရှို့တာပဲဒါပေမဲ့တည့်ရ6တစ်ခက်6ကတော့ဖြိုးဖြောက်တော့တခါတည်းလောင်သွားရောခုမှအဆိုးတဲ့အစေးတဲ့များတဲ့အသားကြတော့မလောင်ဘူးအဲ့တော့တတိရှိလို့ရှိရင်ပူစရာလောင်စရာအကြောင်းတွေ့အောင်တောင်မှမပူမလောင်ဘူး အဲ့တော့ကိုကိုကိုတိရွက်6တိခက်6တွေလို့မဖြစ်အောင်နေဖို့ပဲပတ်ဝန်းကျင်ကတော့အမြဲတမ်းမလုပ်နေမှာတော့ရှို့နေမှာပဲဟုတ်လားကိုကိုကိုအဆိုးတဲ့အစေးတဲ့များတဲ့နော်ထင်းလို့နေဖို့ပဲပတ်ဝန်းကျင်ကတော့မလုပ်မှာတော့ရှို့နေမှာပဲနော်ဟုတ်တယ်မို့လားဒါကြောင့်အာယုံ6ပါးကိုမြတ်စွာဘုရားရွာပြည့်တမကြီး6လို့ဟောတာလေယစီနာနာလျာကိုစိတ်ဆိုတဲ့တဲကုတ်ကလေး6လုံးကိုမိတင်ရှို့ရှို့နေတာဟုတ်လားအဲ့ဒါကိုကတဲပြက်ကလေးဖြစ်နေရင်တော့မလုပ်မှာတော့ အရှုခံရမှာပေါ့ဟုတ်လားဒေသနာတွေကိုညှိပြီးတော့နားလည်ဖို့လိုတယ်နော်ကိုက6တရားနေတယ်လောင်ဖို့တော့အရင်သိမဲ့ဟေ့ဆိုရင်တော့အဲ့ဒါမီးနဲ့တွေ့တာနဲ့လောင်ပြီးသားမှတ်ပေတော့ဟုတ်လားကိုကအဆိုးတဲ့အစေးတဲ့များနေတယ်ဆိုရင်မီးနဲ့တွေ့လဲမလောင်ဟုတ်လားဒါတွေကဘာတွေလဲဗုဒ္ဓဘာသာဖြစ်ရခြင်းရဲ့တန်ဖိုးတွေပေါ့နော်တန်ဖိုးတွေဟုတ်လားဒါကိုနားလည်ဖို့လိုနော်ဒါကြောင့်နံပါတ်3ဘလို့ရည်ရချက်နဲ့တရားဒေသနာတွေကိုနားရမှာတော့တရားအထောက်ရမှာတော့ဘဝမှာနေရမှာတော့လို့မေးရင် ငြိမ်းအေးဖို့ဟုတ်လားမြတ်စွာဘုရားကိုတော်တိုင်ကလည်းပဲတကယ်ကိုအရတမဉဏ်ဖြင့်ကိလေသာအပူဓာတ်တွေကိုနော်ပယ်တတ်ထားတဲ့အတွက်ကြောင့်စိတ်နှလုံးဟာပဂတိငြိမ်းအေးတော်မူတယ်အဲဒါကြောင့်မလို့အပျော်တွေအလုပ်တွေလုံးဝပူချောင်းလောင်ချောင်းတွေမရှိတော့ဘူးဟုတ်လား ဒါကြောင့်ညင်းအေးပြီးမြတ်စွာဘုရားကညင်းအေးစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူတော်ကောင်းတရားတွေကိုဟောခဲ့တာအဲ့တော့တို့ကလည်းညင်းအေးစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူတော်ကောင်းတရားကိုနာယူရမယ်မှတ်သားရမယ်လေ့လာရမယ်ကြိုးစားရမယ်အထောက်ရမယ်ဘဝမှာအဲ့ဒီရည်ရွယ်ချက်နဲ့နေသွားရမယ်နောက်မဟုတ်ရှင်တော့ဘာလို့မလို့လောင်ရင်ကျွမ်းရင်ပူရင်နဲ့ပဲဘဝကကုန်သွားမှာဟုတ်လားဒါနံပါတ်3ပေါ့နော်နောက်နံပါတ်4ပါလာတော့ရည်ရွယ်ချက်ကလေးပြောအောင်နော်နံပါတ်4ဟောထားတာလေးက တိန်နောသောဘဂဝါတရဏာယဓမ္မတိတေတိနော်သောဘဂဝါထိုဘုရားရှင်ကိုတော်မြတ်ကြီးသည်တိန်တော်ကိုတော်တိုင်းကူးမြောက်တော်မူပြီးသည်ဖြစ်၍တရဏာယတတ္တဝါတို့အားလေကူးမြောက်နိုင်ပါစေခြင်းလို့ငါဓမ္မသူတော်ကောင်းတရားကိုဒေတိတိဟောတယ်တဲ့ကူးမြောက်တယ်ဆိုတဲ့စကားလုံးတိန်နနော်မြေကြီးတစ်စင်းရှိတယ်ဆိုကြပါစို့နော်ရေစီးနေတယ် အဲ့ဒါလို့ဆိုရင်ဒီဘက်ကန်းဆိုတာရှိလာပြီဟိုဘက်ကန်းဆိုတာရှိလာပြီဟိုဘက်ကန်းနဲ့ဒီဘက်ကန်းနဲ့ဖြစ်နေအောင်ဘယ်သူကပိုင်ချထားအောင်ဆိုစီးဆင်းနေတဲ့မြစ်ကပိုင်ချထားတာဟုတ်တယ်မဟုတ်လားမြစ်ဆိုတာရှိရင်တော့ဟိုဘက်ကန်းဒီဘက်ကန်းကတော့တေချာပေါက်ရှိနေပြီဟုတ်လားအဲ့တော့ဟိုဘက်ကန်းကိုရောက်ချင်တယ်ဆိုရင်အဲ့ဒီစီးဆင်းနေတဲ့မြစ်ကိုဘုံဘုံတို့ဘာလုပ်ရမှာတော့ကူးရမယ်နော်အဲ့ဒါအာတိဝိသောဘုံမှာတုတ်တံမှာလာတဲ့အဓိပ္ပာယ်လေးကိုဘုံဘုံယူပြောတာပါဟုတ်လားအဲ့ဒီတုတ်တံထဲမှာမြတ်စွာဘုရားက စီးဆင်းနေတဲ့မြစ်ဆိုတာအာသောတရားတွေလို့ပြောတာနော်ကာမကိုလိုချင်တဲ့လောဘကာမတဝဘဝကိုလိုချင်တဲ့လောဘဘဝတဝနော်ယုံနံကိုပဲပုဂ္ဂိုလ်တ attva လို့အထင်မှတ်မှားနေတဲ့ဒိဋ္ဌာတဝနော်သစ္စာလေးပါအမှန်တရားကိုမသိတဲ့အဝိဇ္ဇာတဝဟုတ်လားတရားကိုကောက်လို့ရှိရင်တော့လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့သုံးမျိုးပေါ့နော်အဲ့ဒါဘာလဲဆိုတော့စီးဆင်းနေတဲ့မြစ်ပဲအဲ့ဒီမြစ်ကိုဘုံဘုံတို့မကူးနိုင်ဘူးဆိုရင်ဟိုဘက်ကန်းကိုမရောက်ဘူးဒီဘက်ကန်းမှာပဲနေရမယ် အဲ့လို့ဆိုရင်ဟိုဘကန်းဆိုတာဘာလဲဒီဘကန်းဆိုတာဘာလဲဟိုဘကန်းဆိုတာနိဗ္ဗာန်ကိုပြောတာအားတဲ့ဒီဘကန်းဆိုတာကဒီဘဝခန္ဓာတက္ကာယနော်ထင်ရှားရှိနေတဲ့ရုပ်တက်နံတက်သဘာဝတရားတွေကိုအဲ့ဒါဒီဘကန်းလို့ပြောတာအဲ့ဒါဒီဘကန်းဆိုတာဘေးအန္တရာယ်အလွန်များတယ်ဆိုတော့အဲ့ဒီသုတ်တန်ထဲမှာတော့အကျေတဝဟောတယ်ဒါကြောင့်အလွန်ဘေးအန္တရာယ်များတဲ့ဒီဘကန်းကနေပြီးတော့လွန်မြောက်သွားဖို့လွတ်မြောက်သွားဖို့အတွက်ဟိုဘကန်းကိုရောက်ဖို့လိုတယ်ဟိုဘကန်းကိုရောက်ချင်တယ်ဆိုရင်ဘုန်းတော်ဘာလုပ်ရမှာတော့အဲ့ဒီစီးဆင်းနေတဲ့မြစ်ကို ကူရမယ်မြစ်ကိုမကူးနိုင်မဲနဲ့ဟိုဘက်ကန်းကိုရောက်ရုံထုံးစံမရှိဘူးဟုတ်လားအဲ့တော့မြစ်ကိုဘာနဲ့ကူးမလို့ဆိုတော့မြစ်ကိုမဂ်ရှင်ပါနဲ့ကူးရမယ်တဲ့နော်ခြေတို့လက်တို့နဲ့လုံလာကြိုးကိုအထုတ်တဲ့ဝရိယတရားဥရှိပြီးတော့မဂ်ရှင်ပါဖောင်ပေါ်မဂ်ရှင်ပါလှေပေါ်ကိုတက်စီးပြီးတော့ဟိုဘက်ကန်းကိုရောက်အောင်ကူးရမယ်တဲ့ဒါလေးတွေကိုနားလည်ထားမှဒီဒေသနာကပို့ပြီးတော့ခြေခြေပြန့်ပြန့်သိမှာမို့အနှစ်ချုပ်လေးဘုံဘုံပြောပြတာဟုတ်လားအဲ့ဒါမြတ်စွာဘုရားကိုယ်တိုင်ကကူးမြောက်သွားပြီလွတ်မြောက်သွားပြီ နော်ဒုက္ခတွေရဲ့ဟိုဘက်ကန်းကိုရောက်သွားပြီဒုက္ခတွေမရှိတော့ဘူးဟုတ်လားအဲ့လိုကိုလည်းပဲအဲ့လိုဆိုလို့ရှိရင်ဒုက္ခတွေကနေလွတ်မြောက်ဖို့အတွက် ကုမြောက်နိုင်ဖို့အတွက်ရည်ရွယ်ချက်ရှိရမယ်ဘုရားကလည်းဒီလိုရည်ရွယ်ချက်နဲ့ပဲတရားကိုဟောခဲ့တာကိုယ်ကလည်းဒီလိုရည်ရွယ်ချက်နဲ့ပဲတရားကိုနာရမှာတကယ်တမ်းကမြတ်စွာဘုရားရဲ့နော်အရေးအပါဆုံးရည်ရွယ်ချက်အစစ်အမှန်ကအဲ့ဒါပဲတန်တရားဝိဒုက္ခကလွတ်မြောက်ဖို့အဲ့တော့ဒီနေရာမှာဘုန်းဘုန်းတို့ ကူးမြောက်သွားပြီဆိုရင်ဒါလွတ်မြောက်သွားပြီလွန်မြောက်သွားပြီအတိပ္ပယ်တွေကတိတ်မကွာပါဘူးနော်အဲ့လိုဆိုလို့ရှိရင် तू ကဘာနဲ့ဆက်ဆက်နေတုံးဆိုတော့လွတ်လပ်မှုနဲ့ဆက်ဆက်တယ်လို့ဒါဘုန်းဘုရားတော့တွေးကြည့်တာမလွတ်မြောက်သေးဘူးမလွန်မြောက်သေးဘူးဆိုရင် तू ကကျဉ်ကျက်နေတုံးပဲရှိသေးတယ်ဆိုရပါစို့ထောင်ကျနေတယ်ချုပ်ကျနေတယ်လွတ်ပြီလားဟေးဟာမလွတ်သေးဘူးဘလောက်ကြံနေသေးတယ်ဘယ်နှစ်ဘယ်နှစ်နှစ်လိုသေးအခုမှဘယ်နှစ်နှစ်ပဲရှိသေးတယ်မလွတ်သေးဘူးပေါ့နော်မလွတ်သေးဘူးဆိုရင် तू ပြင်မကလူတွေလိုနေရထိုင်ရတာ तू မလွတ်လွတ်လပ်လပ်ရှိလား မရှိဘူးနော်ဒီနာပဲနေရမှာနော်သူကြိုက်ကြိုက်မကြိုက်ကြိုက်ပေါ့ဟုတ်လားပြင်မမှာနေတဲ့လူနဲ့ထောင်ထဲနေတဲ့လူနဲ့ကွာခြားဘူးလားကွာခြားတယ်အများကြီးကွာခြားတယ်နော်အဲ့ဒီလိုစဉ်းစားရမယ်ဘဝကိုမြတ်စွာဘုရားထောင်လို့ဟောတာနော်ဘဝကိုထောင်လို့ဟောတာအဲ့ဒါတော့ဘုံဘုံအပေါ်ရင်လေးပဲစဉ်းစားကြည့်တယ်ဘဝကိုထောင်လို့ဟောတာငါမြင်ထောင်ကြတယ်ဆိုတဲ့ခံစားချက်လဲခံစားလို့လည်းမရပါလားကိုညံနေတာကိုဖခင်ကတော့အတီလင်းဟောတာဒါဘဝကထောင်ကြီးလို့ဟောတာ ဒါပေမဲ့ထောင်ကြတယ်ဆိုတဲ့ခံစားချက်ကိုခံစားလို့မရဘူးဖြစ်နေမခံစားတတ်ဘူးဖြစ်နေတယ်ဘာဖြစ်လို့တော့ညံနေလို့ပေါ့အဲ့ဒါအဲ့ဒါကိုထိုက်တလောက်မှီတဲ့ညံလေးနဲ့ကိုယ့်ကိုစဉ်းစားကြည့်တယ်ဘလို့ထောင်ကြနေတာတော့အဲ့တခါတလေတော့ရေးရေးလေးသဘောပေါက်တယ်လို့လို့ပဲအော်ဟုတ်တာပဲဟောဆိုငါကြိုက်ကြိုက်မကြိုက်ကြိုက်ငါလက်ခံနေရပါလားငါညင်းဆန်ခွင့်မရှိပါလားဆိုကြပါစို့လက်တွေ့ပြောဟိုတနေ့ကတဖုံးကင်ပြီလို့အပေါက်ပေါက်ပြီးတော့နားနေတယ်ပေါ့နော်အဲ့ဒီနာတာကြီးကိုဘုံဘုံမကြိုက်ဘူး မကြိုက်တော့လဲဘုံဘာတတ်နိုင်တော့ဘာမှမတတ်နိုင်ဘူးဆေးတုပ်လဲတော့လျှောက်ပျောက်တာမဟုတ်ဘူးလေအဲ့ရဆက်နေတဲ့ပူးနေတဲ့လောင်းနေတဲ့ခံမဲလေခံနေရတာပဲဟုတ်တယ်မဟုတ်လားဒါအပေါ်ယံလေးစဉ်းစားတာပါအဲ့လိုပဲလူလောကမှာစဉ်းစားကြည့်ဟာဒီလူနဲ့မတွေ့ကျင်ဘူးဟာမတတ်နိုင်ဘူးမတွေ့ကျင်လဲတွေ့နေရတာပဲစဉ်းစားကြည့်နော်ကိုယ်စိတ်တိုင်းကြဆိုတာတကယ်တမ်းကအလွန်ရှားတယ်ဒါဘုံမောထောင်ဆိုတာနဲ့ရှင်ပြီးတော့တွေးမိတာကိုပြောတာပါ ဘုံဘုံတို့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေနှစ်သက်သည်ဖြစ်စေမနှစ်သက်သည်ဖြစ်စေအရာများများကိုဘုံဘုံတို့တွေဟာလက်ခံနေရတယ်အဲ့ဒါကိုဘုံဘုံတို့ကသဘောမပေါက်တဲ့ခါတော့လက်မခံခြင်းဘူးကွာဆိုတော့ဒေါသတွေနဲ့ထပ်လောင်ရပြန်ရောဟာတချို့ကြတော့ကိုဖြစ်ချင်တာတွေကိုအတူနေချင်တဲ့လူတွေဟာအမျိုးမျိုးပါနော်အဲ့ဒါတွေစိတ်တိုင်းမကြတာတွေကောမရှိဘူးလားရှိတယ်ထောင်ထဲကလူဟာကင်သူ့အိမ်ကလူတွေနဲ့ तू တွေ့ချင်ပါလေဆိုတော့တွေ့ချင်တယ်လို့တွေ့လို့ရမလားမရဘူးအထက်ထဲမှာရာသွသားချင်းချင်းပဲ तू နေရတယ်အဲ့ဒီလူတွေနဲ့မတွေ့ချင်ဘူးဆိုတော့ရသလားမရဘူး စဉ်းစားတော့ကြည်ကြည်ပြင်းပြင်းကိုယ့်ဟာကိုစဉ်းစားကိုယ့်ဘဝမှာစိတ်တိုင်းမကြနိုင်မှုတွေစိတ်တိုင်းမကြစရာတွေအများကြီးမရှိဘူးလားမတတ်နိုင်တယ်လေတချို့ကိစ္စဘာမှကိုမတတ်နိုင်ဘူးဒီတိုင်းကိုခံမယ်ဟုတ်လားအော်ဒါကြောင့်မို့မြတ်စွာဘုရားထောင်လို့ပြောတာနဲ့တူတယ်အာအဲ့ဒီလိုနဲ့ပဲဒီခန္ဓာကိုယ်ကြီးကအိုချင်းကြရင်အိုရအောင်ပဲဒါအခုတောင်စအိုးနေပြီလေဟုတ်လားတဖြည်းဖြည်းနဲ့ပါတော့ချွတ်ရင်ချက်တွေနားလာမယ်ပြီးရင်နောက်ဆုံးပျက်စီးရမယ်အဲ့ဒါတွေကိုလည်းဘုံဘုံတို့မကြိုက်တာတော့သေကြတယ် ဘလို့ပဲသေးကြကြဘလို့ပဲမကြိုက်ကြိုက်ဘာဖြစ်မလို့လက်ခံရမှာပဲမလွတ်လပ်ဘူးပေါ့နော်အဲ့ဒါလိုနဲ့နောက်ထပ်အမိဝမ်းကောင်းတစ်ခုဘဝတစ်ခုဘုန်းတို့လှုပ်ထားတဲ့ကံတရားကပြစ်ချလိုက်အောင်ပါပဲလွတ်လွတ်လပ်လပ်သွားမလားမလွတ်မလပ်အကျင့်အကျက်ထဲပဲရောက်သွားလားအကျင့်အကျက်ထဲပဲရောက်သွားလားအဲ့ဒီမှာပဲကံတရားရဲ့စီမံမှုအရာကိုယ့်ရဲ့ကံတရားရဲ့စီမံမှုဘောင်ထဲမှာပဲနေရမှာနော်ကိုလူလေးဖြစ်တယ်ဆိုကြပါအောင်စို့ ဟာအသားမဲမဲလေးနဲ့ရုပ်ဆိုးဆိုးလေးနဲ့ဖန်တီးမယ်ဆိုရင်လေဟာအတတလုံးအသားမဲမဲရုပ်ဆိုးဆိုးလေးနဲ့ပဲသွားမှာဟုတ်တယ်မဟုတ်လားအဲစဉ်းစားကြည့်နော်ကိုကြိုက်ကြိုင်မကြိုက်ကြိုက်ဘဝလုံးစပြီးတော့ဖြစ်တဲ့ကအဲ့ဒီအနေထားလေးတိုင်းသွားမှာညံလေးကလည်းအထုံထိုင်းလေးမျိုးဖန်တီးလိုက်မှာဆိုအထုံထိုင်းလေးတိုင်းအော်ရမှာဟုတ်လားဘာမှတိတ်ပြီးတော့ဘုန်းဘုန်းတို့မှာလွတ်လပ်မှုဆိုတာမရှိဘူးနော်ဘဝမှာလွတ်လပ်မှုမရှိဘူးဆိုတာကိုမြင်ဖို့လိုတယ် ဒါအခြေခံလေးကိုတွေးမိတာလေးကိုပြောတာပါဘာမှတော့လည်းပဲလေးလေးနက်နက်ကြီးတော့လည်းမဟုတ်ပါဘူးဟုတ်လားသို့တော်မြတ်စွာဘုရားတော့တေချာဘောဘဝဟာထောင်မယ်လွတ်အောင်လို့နော်နိဗ္ဗာန်ဆိုတဲ့လွတ်မြောက်မှုကိုနိဗ္ဗာန်ဆိုတာကိုမျက်မှောက်ပြုနိုင်ရင်လွတ်လွတ်မြောက်သွားမှာဆိုတော့အတီလင်းဟောထားတာပါဟုတ်လားသို့တော်ကိုကလည်းပဲထောင်ထဲနေတဲ့လူဆိုတော့ဟာကိုကကိုကျင်းတယ်ကြက်တယ်လို့လည်းမထင်ဘူးပေါ့ဟုတ်လားဒါကိုမြင်အောင်ဘာလို့ရမလဲတော့အတိညာကိုမြင့်တင်ရမယ်ပေါ့နော်ဒါကြောင့်မလို့လေးခုမြောက်ရည်ရချက်ကပါလဲ လွတ်မြောက်ဖို့ဟုတ်လားမြတ်စွာဘုရားရဲ့အဆုံးအမအားလုံးကိုတဲ့အနှစ်ချုပ်လိုက်လို့ရှိရင်အရာသာတစ်ခုပဲရှိတယ်တဲ့မြတ်စွာဘုရားရဲ့သာသနာအဆုံးအမမှာအရာသာတစ်ခုပဲရှိတယ်အဲ့ဒါဘာလို့ဆိုဝိမု ക്തി ဒုက္ခတဲ့လွတ်မြောက်မှုချမ်းသာဒါ ਉਹ ပဲဥတည်ထားတာမြတ်စွာဘုရားလည်းဒါ ਉਹ ပဲအရာယူသွားတာရဟန္တာရှင်မြတ်တွေလည်းဒါ ਉਹ ပဲအရာယူသွားကြတာအဲ့ဒါမြတ်စွာဘုရားရဲ့တပည့်တာဝကတွေကလည်းဒါ ਉਹ ပဲအရာယူဖို့ဆိုတဲ့ရည်ရွယ်ချက်ရှိရမှာအဲ့တော့မြတ်စွာဘုရားဟောခဲ့တဲ့တရားတွေ မြတ်စွာဘုရားနေထိုင်သွားတယ်အကုန်လုံးရည်ရွယ်ချက်တစ်ခုတည်းကိုပြီးပြီးပြင်းပြင်းပြောပါဆိုလို့ရှိရင်လွတ်မြောက်မှုစီကိုပဲရှေ့ရှုတာဒါပဲဟုတ်လားဒါကြောင့်လေးခုမြောက်ရည်ရွယ်ချက်မြင့်မားရနော်ဘာလို့ရမလို့လွတ်မြောက်မှုရေးကိုဥတီထားရမယ်အဲ့တော့လွတ်မြောက်ခြင်းတယ်ဆိုရင်ဘာလို့ရမလို့ကုခတ်နိုင်အောင်ကြိုးစားရမယ်ပါဠိကူရမှာတော့အာတဝရေးရင်တွေကိုကုခတ်နိုင်အောင်ကြိုးစားမယ်ဒါမှဒုက္ခများတဲ့ဒီဘကန်းကနေလွန်မြောက်ပြီးတော့ဒုက္ခချုပ်ငြိမ်းရဟိုဘကန်းကိုရောက်မယ် ဘာနဲ့ကူးမတော့မဂ်ခင်၈ပါးဖောင်းနဲ့ကူးရမယ်နောက်တတိပဋ္ဌာန်တရား၄ပါးကိုပွားပြီးတော့ကူးရမယ်အတူတူပါပဲဟုတ်လားအဲ့လိုဆိုရင်ဘုံဘုံတို့နော်ရှိတဲ့နဲ့ရည်ရကျဘယ်နှမျိုးရှိသွားပြီတော့၄မျိုးရှိသွားပြီနော်ဘယ်နှနာရှိသွားပြီတော့နောက်ထပ်တစ်မျိုးကြံသေးတယ်ဟုတ်လားอืม7မိနစ်လိုသေးရနော်အော်ဒါမှန်လားနိုင်อืมအဲ့လိုဆိုတော့တော့ပါပဲ အဲ့တော့ဘုန်းဘုန်းတို့၅ခုမြောက်ဆက်ပြီးတော့သွားမယ်နော်၅ခုမြောက်ကြတော့ဘုန်းဘုန်းတို့ဘလို့နားလဲရမှာတော့ပရိနိဗ္ဗုတောသောဘဂဝါပရိနိဗ္ဗာနာယဓမ္မံတိတေတိသောဘဂဝါဒုဘုရားရှင်ကိုတော်မြတ်ကြီးသည်ပရိနိဗ္ဗုတောကိုတော်တိုင်ဒုက္ခခတ်သိမ်းချုပ်ငိမ့်တော်မူပြီးသည်ဖြစ်၍ပရိနိဗ္ဗာနာယတတ္တဝါတို့အားလေဒုက္ခခတ်သိမ်းချုပ်ငိမ့်ပါစေခြင်းလွန်ကဓမ္မံသူတော်ကောင်းတရားကိုဒေတိတိဟောတော်မူခဲ့၏ငါးခုမြောက်ရှိရမယ်ရည်ရွယ်ချက်နော် ုရားရှင်ကိုရောမြတ်ကြီးကိုယ်တိုင်ကဒုက္ခခတ်သိချုပ်ငြိမ်းမိသားနံပရိနိဗ္ဗာန်ဆိုတဲ့စကားလေးနဲ့တွဲပြီးတော့စဉ်းစားနိဗ္ဗုဒဆိုတဲ့ငြင်းအေးတာရှေ့ကပရိဆိုတဲ့စကားလေးပါထည့်ထားတယ်နော်ပရိနိဗ္ဗာန်ဟုတ်လားထက်ဝန်းကျင်ငြင်းအေးတယ်အကုန်လုံးငြင်းအေးသွားပြီဘာမှကြံတော့ဘူးအတာမန်နားလေုံလောက်ပြောကြည့်တာပါဟုတ်လားမြတ်စွာဘုရားပရိနိဗ္ဗာန်ဆံသွားပြီဆိုတော့ခန္ဓာဒုက္ခတောင်အကျွင်းကြံမရှိတော့ဟုတ်လားလုံးဝဒုက္ခအလုံးချုပ်ငြိမ်းရုပ်သိမ်းသွားပြီတော့မြတ်စွာဘုရားကိုယ်တိုင်က နော်ကိလေသာပြိဋိဘံကတော့ဒါဘုရားဖြစ်တဲ့ညပါကိလေသာပြိဋိဘံစံတယ်ပေါ့နော်နောက်ဆုံးခန္ဓာပြိဋိဘံစံတာကြတော့လေးတန်ငါးပါးကြားတဲ့အခါကျတော့ဒါခန္ဓာပြိဋိဘံစံသွားတယ်ပေါ့နော်ဒါပြိဋိဘံနဲ့ပတ်သက်ပြီးတော့နားလေစရာလေးကိုပြောတာပါဟုတ်လားအဲ့တော့အဓိကကတော့ကိလေသာပြိဋိဘံစံမှခန္ဓာလည်းပြိဋိဘံစံနိုင်တာပေါ့ကိလေသာကထဝန်းကျင်ငြိမ့်သွားမှချုပ်သွားမှခန္ဓာလည်းထဝန်းကျင်ချုပ်သွားနိုင်တာငြိမ့်သွားနိုင်တာခန္ဓာချုပ်ငြိမ့်သွားမှလည်းဒုက္ခတွေချုပ်ငြိမ့်သွားနိုင်တာပေါ့ အဲ့တော့မြတ်စွာဘုရားကိုယ်တိုင်ကပြိဋိဘံထဝန်းကျင်ငြိမ်းအေးပြီးဖြစ်တဲ့အတွက်ကြောင့်တတ္တဝါတွေကိုတရားဟောတဲ့နေရာမှာလည်းပဲထဝန်းကျင်ငြိမ်းအေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဟောခဲ့တာအဲ့တော့ဘုန်းဘုန်းတို့တရားနာကြပြီတရားအထုတ်ကြပြီဘလို့ရည်ရွယ်ချက်ထားမှာတော့လို့မေးရင်ငါးခုမြောက်ထဝန်းကျင် ချုပ်ငြိမ်းသွားဖို့ဟုတ်လားဘဝရဲ့ရည်ရွယ်ချက်လည်းပဲဒါကိုပဲနားလည်ရမှာနော်နောက်ဆုံးလုံးဝငါဒုက္ခတွေချုပ်ငြိမ်းသွားအောင်ဒုက္ခအကုန်လုံးချုပ်သွားအောင် နော်တာမန်နားလည်အောင်ပြောရရင်တော့ဒုက္ခတွေအကုန်လုံးချုပ်ငြိမ်းသွားအောင်ငါလုံမယ်ဆိုတဲ့စိတ်ပေါ့နော်အဲ့တော့ဒုက္ခတွေအကုန်လုံးချုပ်ချင်တယ်ဆိုရင် तू ကရသော်ဘုရားအဆုံးအမတွေက तू ကအကျိုးသက်လို့မရဘူးအကြောင်းသက်ရတာအကြောင်းသက်မှအကျိုးတရားတွေကရပ်နိုင်တာတော့ဒုက္ခတွေအလုံးချုပ်ချင်တယ်ဆိုရင်ဒုက္ခတွေအလုံးဖြစ်ပေါ်နေစေတဲ့အကြောင်းတရားကဘာလဲလို့မေးရင်ကိလေသာတရားပဲဟုတ်လားအဲ့ဒီကိလေသာတရားတွေကိုချုပ်ငြိမ်းအောင်လုပ်နိုင်မှအကျိုးရလက်ဖြစ်တဲ့ဒုက္ခတွေအလုံးကလည်းချုပ်ငြိမ်းသွားမှာ အဲ့တော့ရည်ရွယ်ချက်ကိုအဲ့ဒီကိုဘုံဘုံတော်ကညှင့်တင်ရမှာနော်ဒါကြောင့်တရားနာတိုင်းနာတိုင်းတရားအထုတ်တိုင်းအထုတ်တိုင်းဘဝမှာလေးနဲ့တဲ့အကြောင်းအရာတွေကိုစဉ်းစားတိုင်းစဉ်းစားတိုင်းအော်ငါထဝန်းကျင်ချုပ်ငိမ့်တဲ့အနေအထားကိုရောက်အောင်ငါလုံးဝဖြစ်မဲဆိုတဲ့စိတ်ကူးမျိုးဆုံးဖြတ်ချက်မျိုးရည်ရွယ်ချက်မျိုးမရှိသင့်ဘူးလားရှိသင့်တယ်ဒါ၅ခုမြောက်ပါနော်ဟုတ်လားဒီအချက်၅ချက်ကသူ့ရှုထောင့်နဲ့သူအကုန်လုံးကမြင်မာတဲ့အ내အဓိပ္ပာယ်တွေရှိနေတယ် ဟုတ်လားဒီပရိနိဗ္ဗာန်ဆိုတာကျတော့နောက်ဆုံးသူကလုံးဝကိုအကုန်လုံးဒုက္ခအာလုံးချုပ်ငြိမ့်ရုပ်သိမ်းသွားပြီသူနဲ့ပဲအဆုံးသတ်ထားတာလေးကလည်းတဘာဝအလွန်ကြတယ်လို့ပြောရမယ်ဟုတ်လားနော်ထဝန်းကျင်ဒုက္ခတွေအလုံးမဖြစ်သွားပြီတော့ချုပ်ငြိမ့်သွားပြီအဲ့လိုချုပ်ငြိမ့်ကျင်တယ်ဆိုရင်ဘုံဘုံတို့လောက်ရမှာပါတော့အဲ့ဒီဒုက္ခတွေရဲ့ဖြစ်ချင်းရဲ့အကြောင်းတရားတွေကိုပဲချုပ်ငြိမ့်အောင်လောက်ရမှာဘယ်နည်းနဲ့လုံမာတော့လို့မေးရင်တတိပဋ္ဌာန်နီလန်မဂ်ကင်ရှိပါနီလန်ဝိပဿနာနီလန်ဘလို့ပဲပြောပြောပါ ကိုယ်ခန္ဓာရဲ့အပေါ်မှာဖြစ်စဉ်လေးတွေကိုနော်ဖြစ်နေတာလေးတွေကိုပြစ္ဆုတ်ပန်တဲ့တဲ့နော်အတိမတ်လေးပြုတ်ပြီးတော့သတိလေးထားပြီးတော့နေတဲ့လုပ်ငန်းကိုပဲကျွမ်းကျင်တဲ့ကျွမ်းကျင်အောင်လိမ္မာတဲ့လိမ္မာအောင်ဘုန်းဘုန်းတို့ဘာလုပ်ရမှာတော့လေ့ကျင့်ရမယ်အဲ့ဒီလမ်းကိုပိုင်ပိုင်နိုင်နိုင်ဘုန်းဘုန်းတို့နော်လျှောက်တဲ့အောင်လေ့ကျင့်ရမယ်လမ်းကလည်းလျှောက်တတ်ဖို့ဆိုတာလေ့ကျင့်မှလျှောက်တတ်တာနော်ဟုတ်တယ်မို့လားကင်ကလေးဘွားလမ်းစသွားပြီဆိုတော့ဘာလို့ရတော့လမ်းလျှောက်ကလေးကလည်းမေဖေကကျင့်ပေးရသေးတယ်လက်ကလေးဆွဲပြီးတော့ဟုတ်လားအင်း အဲ့ဒါလိုပဲဦးဇင်းတို့ဒီမက်ကင်လန်းကိုရှောက်တယ်သတိပဋ္ဌာန်လန်းကိုရှောက်တယ်ဆိုတာလည်းပဲတန်တမတ်မတ်နော်ခရီးရအောင်သွားနိုင်ဖို့အတွက်ဘာလုပ်ရမလို့လေ့ကျင့်ရမလေ့ကျင့်လို့မရဘူးဟုတ်ပြီလားအဲ့လိုဆိုရင်ဘုံဘုံတို့အချိန်လည်းပဲဒါဆိုရင်တော်တော်လေးများသွားပြီနော်အဲ့လိုဆိုရင်ဘဝမှာဘယ်လိုရည်ရွယ်ချက်နဲ့နေကြမလို့နော်ဒီရည်ရွယ်ချက်၅မျိုးနဲ့နေကြရမယ်ဘယ်လိုရည်ရွယ်ချက်နဲ့တရားနာကြရမလို့ဘယ်လိုရည်ရွယ်ချက်နဲ့တရားအားထုတ်ကြရမလို့ ဒီရည်ရွယ်ချက်၅မျိုးနဲ့တရားနာကြရမယ်ဒီရည်ရွယ်ချက်၅မျိုးနဲ့တရားနှလုံးကျင့်သုံးကြရမယ်ဘာဖြစ်လို့တော့မြတ်စွာဘုရားကဒီရည်ရွယ်ချက်၅မျိုးနဲ့တရားကိုဟောခဲ့လို့အဲ့လိုဟောတဲ့နေရာမှာလည်းမြတ်စွာဘုရားရဲ့ဂုဏ်ကိုလည်းမြင်အောင်ကြည့်ရမယ်နော်သူများကိုဖြစ်စေခြင်းတယ်ဆိုတဲ့နေရာမှာမြတ်စွာဘုရားကိုယ်တိုင်ကဘာလို့ဖြစ်ပြီးသားအဲ့ဒါကအလွန်အရေးပါတယ်နော်ကိုမဖြစ်သေးဘဲနဲ့သူများကိုဖြစ်အောင်လုပ်လို့ရမလားအဲ့ဒါအဲ့ဒါအရေးကြီးတယ်ဟုတ်လားအင်းအဲ့တော့ဘုံဘုံတို့အခုပြောနေတာလဲဒါမြတ်စွာဘုရားစကားကိုပဲတဆင့်ယူပြီးတော့ပြောနေတာဟုတ်လား အဲ့တော့ထပ်ပြီးတော့တခုနားလဲစီခြင်းတာလေးကမြတ်စွာဘုရားကလည်းဒီရွယ်ချက်တွေပြည့်ဝပြီးသားဒါကြောင့်ဒီလိုရွယ်ချက်တွေနဲ့တရားကိုဟောခဲ့တယ်အဲ့လိုဆိုရင်တတ္တဝါတွေကိုဒီလိုဖြစ်စေခြင်းတယ်ဆိုတာအလွန်မှထင်ရှားတယ်သိစေခြင်းနဲ့ယဉ်ကျေးစေခြင်းနဲ့ငြိမ်းအေးစေခြင်းနဲ့ကူးမြောက်စေခြင်းနဲ့ထဝန်းကျင်ဒုက္ခတွေအလုံးချုပ်ငြိမ်းသွားစေခြင်းနဲ့ဟုတ်လားအဲ့လိုဆိုရင်မြတ်စွာဘုရားကိုယ်တိုင်ကလည်းဒီ၅မျိုးပြည့်စုံပြီးသား တတ္တဝါတွေကိုလည်းဒီ၅မျိုးပြည့်စုံဖို့ဆိုတဲ့ရွယ်ချက်နဲ့ဟောတာဘာဆက်ပြီးတော့ဘုံဘုံတို့နားလည်ဖို့လိုနေသေးလဲဆိုတော့မြတ်စွာဘုရားဟောခဲ့တဲ့တရားတွေကဒီရွယ်ချက်၅မျိုးကိုပြည့်ဝစေနိုင်တဲ့အစွမ်းရှိတယ်ဆိုတာတွေးတတ်ဖို့ပြောတာနော်ဟုတ်လားမြတ်စွာဘုရားဟောခဲ့တဲ့တရားတွေဟာအကုန်လုံးပါတော့သိစေနိုင်တဲ့အစွမ်းရှိကိုရှိနေတယ်စိတ်နှလုံးကိုယဉ်ကျေးစေနိုင်တဲ့အစွမ်းရှိကိုရှိနေတယ်ဟုတ်လားငြိမ်းအေးစေနိုင်တဲ့အစွမ်းလည်းရှိနေတယ် လွန်မြောက်သွားစေနိုင်တဲ့အည်သွေးလည်းရှိနေတယ်နောက်ဆုံးဒုက္ခတွေအကုန်လုံးချုပ်ငြိမ်းသွားဖို့အတွက်လည်းပဲအည်သွေးရှိနေတယ်ဒါကြောင့်မြတ်စွာဘုရားတရားတော်တွေကိုဘုံဘုံတို့အားကိုးကြရမှာပေါ့ဟုတ်လားတရားတွေနာရတယ်ဆိုတာနော်တရားလုတ်တက်အောင်လို့တရားနာရတာဟုတ်လားတရားနာတယ်ဆိုတာတရားလုတ်တက်အောင်လို့နော်တရားလုတ်တယ်ဆိုတာဘာတော့ဒီရွယ်ချက်၅မျိုးပြည့်ဝအောင်လို့ကိုကိုကိုဒုက္ခနည်းအောင်လို့ချမ်းသာမှုတွေများအောင်လို့နောက်ဆုံးဒုက္ခချုပ်အောင်လို့ချမ်းသာမှုတွေပြည့်စုံအောင်လို့ တရားအလုပ်ကိုကြိုးစားကြရတာရိုးရိုးလေးပါဟုတ်လားအဲ့ဒါကိုဘုံဘုံတို့နီးမှလမ်းမှလှုပ်တက်ဖို့ဆိုရင်သူ့ရှိရပါရှိရမှာတော့တရားနာရမယ်စာပေတွေကိုလေ့လာဖတ်ရှုရမယ်မြတ်စွာဘုရားအာဒီဟောခဲ့တယ်ဆိုတော့သိအောင်လုပ်ရမယ်ဒါမြတ်စွာဘုရားဟောခဲ့တဲ့တရားတွေအကုန်လုံးရဲ့နော်တရားတရားတွေအကုန်လုံးရဲ့အည်အသွေးကိုပြောပါဆိုရင်ဒီ၅မျိုးနဲ့ချုပ်မယ်ဆိုရင်တော့ချုပ်လို့မရဘူးလားနော်သိစေနိုင်တဲ့အည်အသွေးရှိတယ်ယဉ်ကျေးစေနိုင်တဲ့အည်အသွေးရှိတယ် ငြင်းအေးစေနိုင်တဲ့အည်သွေးရှိတယ်လွတ်မြောက်စေနိုင်တဲ့အည်သွေးရှိတယ်လုံးဝဒုက္ခတွေချုပ်ငြိမ်းသွားစေနိုင်တဲ့အည်သွေးရှိတယ်ဟုတ်လားအဲ့တော့ဒီ၅ချက်ကို ပိုင်ပိုင်နိုင်နိုင်မှတ်သားထားမယ်ခေါင်းထဲမှာဟုတ်လားဒါကြောင့်တရားနာတိုင်းဒါလေးကိုအမှတ်ရမယ်ဩကိုသွားမယ်ပန်းတိုင်းပျောက်လို့မရဘူးဆိုတာပေါ့နော်တရားအလုပ်လုပ်တိုင်းလည်းပဲဒီ၅ချက်ကိုအမှတ်ရရမယ်ကြံတဲ့အချိန်တွေမှာလည်းပဲတွေးမိတိုင်းဒါလေးကိုအမှတ်ရရမယ်တွေးတတ်ပါစေဟုတ်လားအဲ့တော့ဒီ၅မျိုးလုံးကိုအစီအစဉ်တကျ ဒါဘုံဘုံကတော့စိတ်ကူးထားပါတယ်ဖះရှိခိုးလေးတဲ့ဒါလေးရေးပေးထားမလို့ပါဠိလေးပါဟုတ်လားအမြဲတမ်းနှုတ်တဲ့အာကုံရနေတော့ကြိုက်တဲ့အချိန်မှာကိုနှလုံးသွင်းလို့ရတယ်နော်နှုတ်တဲ့အာကုံရမထားဘူးဆိုရင်ကြာရင်ဘာဖြစ်သွားမထင်တော့မေ့သွားမှာဟုတ်လားဒီပြင်အာယုံတွေကပဲဖုံးလွှမ်းသွားမှာနော်ကဲအဲ့လိုဆိုရင်ဘုံဘုံတို့၁၇နာရီလဲထိုးတော့မယ်နော်အဲ့တော့ဒီကနေ့ဘဝရဲ့ရည်ရွယ်ချက်လို့တရားကောင်းစဉ်ပေးမယ်ဆိုရင်တော့ပေးလို့ရပါတယ်နော်ဘယ်လိုရည်ရွယ်ချက်ရှိရမှာတော့ အမှန်သိဖို့ဆိုတဲ့ရည်ရွယ်ချက်ရှိရမယ်နော်ကိုယ့်ရဲ့စိတ်နှလုံးယဉ်ကျေးဖို့ဆိုတဲ့ရည်ရွယ်ချက်ရှိရမယ်ကိုယ့်ရဲ့စိတ်နှလုံးငြိမ်းအေးဖို့ဆိုတဲ့ရည်ရွယ်ချက်ရှိရမယ်ကိုယ့်ရဲ့စိတ်နှလုံးလေးမကိလေသာလက်ကနေလွတ်မြောက်သွားဖို့ဆိုတဲ့ရည်ရွယ်ချက်ရှိရမယ်နော်ဒုက္ခတွေအလုံးချုပ်ငြိမ်းဖို့ဆိုတဲ့ရည်ရွယ်ချက်ရှိရမယ်ဒီရွယ်ချက်တွေကိုပြည့်ဝဖို့အတွက်မြတ်စွာဘုရားရဲ့ဒေသနာတွေမှာအစွမ်းတတ္တိပြည့်ပြည့်စုံစုံရှိထားပြီးသားမြတ်စွာဘုရားကိုယ်တိုင်ကလည်းဒါတွေကိုပြည့်စုံပြီးတော့မှဒီလိုအစွမ်းတတ္တိရှိတဲ့တရားတွေကိုဒါတွေဖြစ်စေဖို့ဆိုတဲ့ရွယ်ချက်နဲ့ ဟောခဲ့တာဒါပါပဲဟုတ်လားဒါကြောင့်မြတ်စွာဘုရားဖြစ်စေခြင်းနဲ့နော်ရည်ရွယ်ချက်တွေပြည့်ဝအောင်နော်တရားဒေသနာတွေကိုနော်အသုံးပြုပြီးတော့အာကိုအာရာပြုပြီးတော့နော်မလုပ်ကြရမလို့ကျင့်သုံးကြရမေးကျင့်သုံးနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ပြုလို့အထောက်အသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်တော်ဟု ပတ္တနာအောင်စုပြုကြဂုံရာတတိကဲဆုတောင်းကြအမျှဝေကြရအောင်နော်လိုက်ဆိုအရှင်ဖေယဖရာတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလ သမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ညာဖို့ညာမျက်နိဗ္ဗာန်ကို မျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှုဤကုသိုလ်တို့ဤအဖို့ပါကကိုအသက်ထင်ရှား ရှိမရှိဖြစ်ကုန်သောဘိုးဘွားမိဘဆွေမျိုးသားချင်းတို့အားအစာထား၍အထူးအားဖြင့်ကိုယ်ဆောင်နှံ့များကြောင်းဆောင်နှံ့များသာသနာတော်ဆောင်နှံ့များတကိုးအိဒီပတ်နှင့်ပြည်စုံကြကုန်သောနတ်မြတ်နတ်ကောင်းနတ်အပေါင်းတို့အား အစထား၍31ဘုံကျင်လီကုန်သောတတ္တဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုစိတ်နှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောအမြတ် အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ် အမြယူတော်မူကြပါကုန်တော်တာဓုတာဓုတာဓုအလုံးကိုယ်စိတ်နှပြချမ်းသာချမ်းသာကြပါစေ